မြတ်စွာဘုရားပရိနိဗ္ဗာန်သံတော်မူသည်ကနေပြီးတွေ့လိုက်လို့ရှိရင်2500နဲ့9ခုမြောက်နှစ်ပေါ့လေ1500နဲ့9ခုမြောက်နှစ်1500ကျော်ပြီး9ခုမြောက်နှစ်ဖြစ်နေပါတယ်ဒါကဗမာပြည်တို့ဒီဟိုတို့အရှင်းနိုင်ငံကတွေ့နီးပေါ့လေအနောက်နိုင်ငံကတွေ့နီးနဲ့တွေ့ရင်တော့2500ကိုမပြည့်တာသေးပြီဘူးသူကတော့ အဲသူတို့ကသက်ကြီးတွေနည်းနည်းရော့တယ်2500နဲ့9နှစ်2500နဲ့9နှစ်ကာလကပြိဋိဘသာသနာတော်မူတဲ့မြတ်စွာဘုရားကိုအကြောင်းပြုပြီးတော့ဒီကနေ့မှာ

တရားပြတော်မူစဉ်ခါကာလတုန်းကအမိတကယ်ပြုရတဲ့သစ်ပင်ဖြစ်ကြောင်းတော်ပေါ်တယ်တုန်းကတော့ညောင်မင်းအောင်မှာပဲတင်းသုံးပြီးတော့တရားဖြစ်သူရောက်ရမူလပထမညောင်မင်းကတော့အခုမရှိတော့ပါဘူးမူလပထမညောင်မင်းကနေပြီးတော့ပွားထားတဲ့အစဉ်စဉ်ပွားပြီးတော့ထားတဲ့ညောင်ပင်ဟိုဗမာပြည်မှာလည်းပဲ အရရအနေနဲ့မာညုံဝင်နေကြည့်ကြပြီးသာသနာ့ရေးတာမှလည်းစိုက်ကြိုးထားတဲ့ညောင်ဝင်ကြည့်ဒီနေ့ရှင်းရှင်းမြောက်ထိမှနဲ့ညောင်ရင်သုံးပွဲကနေပူဇော်ကြတယ်မနေ့ကပြီးပါပြီအဲဒါမြတ်စွာဘုရားရဲ့ဂုဏ်တွေအာရုံပြုပြီးတော့ပူဇော်ရတာပဲမြတ်စွာဘုရား လေးသိခြင်းတဲ့ကဘာသိကာလပါလုံးဒါနအစရှိသောပါရမီတွေရှိစည်းမှုလာခဲ့ပါအတွက်တော့ဆိုသတ္တဝါတွေသံဃာဝဆင်းရဲကထွံ့မြောက်ဖို့အတွက်ပဲကိုယ်တကူကြီးအတွက်မဟုတ်ဘူးကိုယ်တကူကြီးအတွက်ဆိုလို့ရှိရင်ဒီပင်္ဂလာမြတ်စွာဘုရားဤခြေတော်ရင်းမှာဝင်ရောက်ပြီးတော့တရားအားထုတ်လိုက်ရင်အဲဒီတုန်းကတည်းက

တရားစုပန်ပြီးတော့ပါရမီတွေကြီးကျင့်လာရတယ်။ကဘာပေါင်း၄သိန်းချင်းနဲ့ကဘာသိန်းကာလပါလုံးဒုက္ခတွေရောက်လာရတယ်။ဟွန်းဒါကဘသူအတွက်တော့ဆိုလို့ရှိရင်သူဘောရမြတ်စွာဘုရားဤသာသနာတော်မှာတရားဓုရပါကြတဲ့ပုဂ္ဂိုလ်တွေအဲရပြီးသားဖြစ်တဲ့ပုဂ္ဂိုလ်တွေ

2500နဲ့80အဲ2500နဲ့50နဲ့၄နှစ်ကပေါ့အိန္ဒိယနိုင်ငံမေဇီမာဒေသလိုဘုရုံးကခေါ်တယ်ဒီခုအိန္ဒိယနိုင်ငံမဟာဗောဓိတရားဌာနမှာရှိတဲ့ဗောဓိပင်ကျောက်ရတနာပလင်ထဲမှာသေဝဘုဝေထိုင်နေပြီးတော့ရေဥစွာ

na-akpọrọ hyyelajiia a chibicejiri omehey အထက်နာပြည်တွေနဲ့ပြမပြည်တွေမှာတော့ဘုံမင်းရောတဲ့ရုပ်တွေကတော့မတင်ကြဘူးဆိုတော့ရင်းတော့ရင်းနေတာနောက်ဆုံးတနေ့ကြလို့ရှိရင်ဖြစ်ရင်တက်တာကုန်တဲ့ခါကျသေးရမှာပဲအဲဒီဥချင်းသိချင်းတရားဘယ်ကလာသလဲဆိုလို့ချင်းဘဝသည်ဖြစ်လို့ဘဝသည်ကဘာကြောင့်ဖြစ်ရသလဲလို့သင်လိုက်တဲ့အခါဖြစ်ကြောင်းတရားရှိလို့ဖြစ်ဖို့ရအကြောင်းရှိလို့ဖြစ်ဖြစ်ဘဝအကြောင်းဆိုတော့ကံပေါ့ အဲဖြစ်ပေါ်အကြောင်းကံတရားရှိပြီးတော့နေလို့ဖြစ်ရတယ်ဖြစ်ပေါ်အကြောင်းကံတရားကဘယ်ကလာတော့ဆိုရင်ဥပါဒံဆွဲလန်းလို့ဒီလိုလိုရင် ကောင်းလိမ့်မယ်ဟိုလိုလိုရင်ကောင်းလိမ့်မယ်ဒီလိုအားထုတ်လို့ရှိရင်ပြင်ချမ်းသာလိမ့်မယ်ဟိုလိုအားထုတ်ရင်ချမ်းသာလိမ့်မယ်လို့မိမိတို့ချမ်းသာရေးကိုမျှော်ပြီးတော့ဆွဲလန်းခဲ့တဲ့အမှုလေးရှိတယ်တဲ့တဏှာနဲ့ဗာယာပြီးဆွဲလန်းဒိဋ္ဌိနဲ့အထင်မှားပြီးတော့ဆွဲလန်း

ပါရတတ်မဲ့ပြီးတော့နေလို့ပဲတဲ့မိမိတို့ကိုယ်ရင်းသဏ္ဍာန်ကတရားတွေလည်းပါရတတ်မဲ့တယ်ကိုယ်ကသဏ္ဍာန်ကမိမိနဲ့ပတ်သက်တဲ့အလုံးဆောင်တွေပုဂ္ဂိုလ်တွေချွေရနေအခြေအနေတွေအဲ့ဒါတွေကိုသာတတ်မဲ့တဲ့တဏှာလေးရှိနေတယ်ဒီတဏှာလေးရှိနေတယ်တဲ့ဆွဲလာဒီတဏှာလေးဘာကြောင့်ဖြစ်ရတယ်ဆိုရင်ခံစားမှုလေးဝေဒနာရှိလို့အကောင်းလေးတွေကတွေ့ရတော့ကောင်းတွေ့မှတော့ကြိုက်တော့တာပေါ့သဘောကျတော့တာပေါ့

e ieaa i iala lọ inyea

ဒီလိုယုံနာခန္ဓာတွေဖြစ်ပြနေတာတွေဖြစ်ပြနေတာတွေပဲလို့ရှုမြင်တယ်ဥရိယဝေယညာဖြင့်ဝိပဿနာရှုခဲ့တယ်တဲ့အဲဒီလိုရှုပြီးတော့ဝိပဿနာညာသင်တိုင်းတက်ပြီးမယ်၄ပါးဖို့၄ပါးသင်တိုင်းတက်ဘုရားဖြစ်ကိုရောက်ပြီးတော့လာခဲ့အဲဒီဘုရားဖြစ်တို့ရောက်တော်မူတဲ့မြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတွေအာရုံပြုပြီးတော့ဘုရားပွင့်စဉ်ခါကာလတုန်းကအမိတကယ်သဟဲပြုခဲ့တဲ့ဘောဓိပင်ဒေဘောဓိပင်မှဖြစ်ပွားလာခဲ့တဲ့ အဲဘောဓိပင်တွေဘောဓိညောင်ပင်တွေပေါ့အဲ့ဒါကိုအောင်ပြုပြီးတော့ဒီနေ့ရေသုံးလောင်းပြီးတော့ပူဇော်ဝဲတွေကျင်းပကြတယ်အဲဘုန်းကြီးကကိုဟောတဲ့တရားဝဲကတော့ခါတိုင်းဟောနေကြတရားဟောရပါပဲဒါလည်းပဲအရင်ကဆိုဘုရားဟောထားခဲ့တဲ့တရားတွေပဲ။ညဇောဘုရားပြိဋိနိဗ္ဗာန်သွားတယ်ဆိုပေမဲ့လို့ ဘုရားဟောတဲ့တရားတွေကတော့ရှိနေတာရှိနေတော့ဘုရားရှိနေတယ်လို့ဆိုရတာပဲဘုရားပြိဋိဘာသံဃာနည်းနဲ့ဆိုဘုရားကဆင်အနန္ဒကိုအားပေးခဲ့ငါဘုရားပြိဋိဘာသံပဲမလို့အားငယ်ကြမရှိဘူးတဲ့ပြိဋိဘာသံသွားပဲမဲ့တော့ငါဘုရားဟောတဲ့တရားတွေကတော့ကြံရင်မှာပဲအာဘုရားပညာထားတဲ့သိက္ခာဘုဝိနည်းတွေရှိတယ်အာဘုရားဟောထားတဲ့ ဓမ္မခန္ဓာပေါင်း7400ဆိုတဲ့သုတ်တရားပြီးမှတရားတွေရှိတယ်အဲဒီသုတ်ဝိနည်းပြီးမှတရားတွေဟာဒီဘုရားသာသနာမှာသိကတဲ့ပုဂ္ဂိုလ်တွေရဲ့ဆရာပဲတဲ့ဆရာပဲဘုရားကြီးတော်မူစဉ်ခါကာလတုန်းကမြတ်စွာဘုရားကပဲ

ဒါဘုရားမိန်တော်တွေကိုဖတ်ပြရတယ်ဒီဘုရားမိန်တော်တွေကိုနားယူနေတဲ့ပုဂ္ဂိုလ်တွေကဘုရားနဲ့တွေ့နေတာပဲအဲဘုရားသုံးပါးတွေကိုအာယူနေတာဘုရားနဲ့တွေ့နန္ဒကကောင်းလို့တွေ့ရတယ်လို့ဆိုရမှာပေါ့သူကနေတော့ဘုန်းကြီးဟောနေတဲ့တရားစင်ကကနေပါတော့ဆိုလို့ရှိရင်တက္ကပညာဒုက္ခနောက်ပိုင်းရောက်သွားပြီပထမပိုင်းက ပထမပိုင်းကတရားမင်းကမေးလို့ဖြေခဲ့တာလေပထမပိုင်းကတော့မဲဖို့နိဗ္ဗာန်ရောက်အောင်ကျင့်မှုကျင့်နည်းတွေတော့စုံခဲ့တယ်ကွာသတ္တဝါတွေအားကာမဘုံမှာသတ္တဝါတွေချမ်းသာခြင်းကြပါရဲ့နဲ့ဘာလို့လဲဆင်းရဲနေရသလဲဆိုရင်မေဘုံကစပြီးတော့အဲ့ဒါတွေကိုဖြေလာတယ်

အာယုန်နဲ့ရှိနေလို့တဲ့မုံကမုံတဲ့အာယုန်ဝတ္ထုတွေဖြစ်တဲ့အာယုန်ဝတ္ထုတွေမုံတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့ပုဂ္ဂိုလ်တွေရှိနေလို့ဣဒ္ဓမေဇိယဖြစ်ရဒီမုံနာဖြစ်တာတွေကဘာကြောင့်ဖြစ်ရတော့ဆိုတော့မုံကြတာအာယုန်များနဲ့လိုလားတယ်လိုလားနှစ်သက်တဲ့ခန္ဓာဖြစ်တတ်တဲ့သဘောလေးရှိနေလို့ပါပဲလိုလားနှစ်သက်တာဘာကြောင့်ဖြစ်တယ်လဲဆိုတော့လားတယ်ကြံစီတဲ့တာနဲ့ဖြစ်စရာကောင်းအောင်လို့လူချင်းစရာကောင်းအောင်လို့ကြံစီလို့ပါပဲ ဒီကြံစီတာကလည်းဘာကြောင့်ဖြစ်တာလဲဆိုလို့ရှိရင်ကြံစီတာချေရမှာဆွဲချေတယ်လွဲ၍အဲချေရဘုံကြီးချေပြီးတော့စဉ်းစားဆင်ခြင်နိုင်အောင်လို့ပထမကမှတ်ခဲ့တယ်မှတ်တမ်းတင်လိုက်တာလေးကအဲ့ဒါကစလွဲလာတယ်ချေရမှာဆွဲချေတယ်လွဲ၍ချေတယ်ကလည်းမြင်ပြီးရင်မှတ်တမ်းတင်လိုက်တာပဲကြားပြီးရင်မှတ်တမ်းတင်တာနားပြီးစားပြီးတွေ့ပြီးမှတ်တမ်းတင်တာ ဒီကုသနာကြာစီမာတန်တင်တာအဲ့ဒီမာတန်တင်တာလေးကအဲ့ဒါလေးကစပြီးခြေတယ်လွဲလာတာတဲ့ဒါလေးမှတ်တမ်းတင်ထားလိုက်တော့နောက်ပြန်စဉ်းစားပြီးတော့စဉ်းစားတယ်စဉ်းစားတယ်ခြေစရာတွေမုန်းစရာတွေဘာတွေညာတွေလျှောက်ပြီးတကလားဖြစ်ကုန်တာ哦အဲဒါကြောင့်ခြေရမှာဆွဲခြေတယ်လဲခြေတယ်လွဲ၍ခြေရမှာဆွဲခြေတယ်လွဲ၍ဆင်ငယ်ဆင်ငါပြိုးပါသည်စဉ်စဉ်ဖြစ်လာတယ်နေဒုက္ခရောက်အောင်ဖြစ်လာတယ်

ကြောက်ပြာတော်ရအထင်သမျှကိုမှတ်ကြသဖြင့်မမီသင့်ကြောင်မီသင့်ဆောင်၍မအောင်ပြင်းကလမ်းမာရသည်မုတ်ချချမ်းသာရေးပေသည်အဲ့ဒါမမီသင့်တဲ့ဟာတွေကိုရှောင်လို့မီသင့်တဲ့ဟာတွေကိုဆောင်ရမမီဝဲသွားရမယ်မီသင့်တဲ့ဟာတွေမဖြစ်ရင်လည်းမိမိသာနာဖြစ်အောင်အားထုတ်ဖြစ်ပြီးတော့လည်းသူ့ရဲ့သူကောင်းတဲ့မိကြတွေအစင်းစင်တက်သွားမှာပေါ့လို့သာ အဲမမီတဲ့ကြောင်းမီတဲ့ဆောင်း၍မအောင်ပြင်းကလမ်းမှန်ရပြီမအောင်ပြင်းလဲလို့ရှင်ကြပါတယ်တဲ့မြင်ပြီးရင်အဲဒါတွေရှုမှရှုမှတော့အားဖြင့်မမီတဲ့နာတွေကိုပယ်ပြီးသားဖြစ်သွားတယ်မီတဲ့နာတွေလည်းပဲဝိပဿနာဉာဏ်နဲ့ဆင်းဆင်းတိုးတက်ပြီးတော့ဖြစ်လာတယ်နောက်ဆုံးအရိယာမဉာဏ်နဲ့ဆင်းနေတိုးတက်ပြီးတော့ဖြစ်လာမှာပါ ဟုတ်ပါသွားရာသင်္နေများကိုမှကြသဖြင့်မိသင်ဆောင်မိသင်ဆောင်၍မောင်ပြင်းကလမ်းမှန်ကြသည်မုတ်ချချမ်းသာရေးပေသည်အဲ့ဒါချမ်းသာရေးပဲလို့မြတ်စွာဘုရားဟောအဲ့ဒါဟောလို့အဲ့ဒီတရားနာပြီးတော့တရားမင်းနဲ့သောတာပန်ဖြစ်တယ်သောတာပန်ဖြစ်ပြီးတဲ့နောက်ကိုပါဠိမောဟသံဝရသီလအကြောင်းမေးလို့ပါဠိမောဟသံဝရသီလအကြောင်းဒါလည်းဖြည့်ပြီးသွားပြီတဲ့အခုအိန္ဒိယသံဝရသီလရောက်လာ အဲတော့မူလာရင်ဆောင်ပုံလေးသူဆိုရအောင်လို့အဒီညိုကြတော့ပြိဿဆုံးတဲ့အခါဆိုလိုက်အောင်မှတချို့ကမပြောင်းမှာပေါ့ကာမဘုံမှာကာမဘုံမှာနတ်လူများတို့နတ်လူများတို့ကောင်းစာပြေဝကောင်းစာပြေဝဘေးရန်ပလည်း သိမြချမ်းသာသိမြချမ်းသာလေလိုပါလေလေလိုပါလေဣဒ္ဓမစ္စေဣဒ္ဓမစ္စေသူရှုပ်ပွေ၍သူရှုပ်ပွေ၍ခြင်းကြီးမကြခြင်းကြီးမကြဆင်းရဲရသည်ဆင်းရဲရသည်ဣဒ္ဓမစ္စေသူရှုပ်ပွေ၍ဆိုတာသတ္တဝါတွေဆင်းရဲတယ်သူကြောင့်ဆိုတော့ ဒီကြစဉ်းစားကြည့်တော်စီဆိုးစရာကောင်းတာပေါ့ဒီအတ္တမသိရကိုယ်တဏ္ဍာကြည့်ရင်တော်ကိုစိတ်နာစရာကောင်းတယ်ရိုက်ထုတ်စရာကောင်းတယ်ဆိုလက်ခံစရာမကောင်းဘူးဣဒ္ဓာမစ္စေဣဒ္ဓာမစ္စေသူရှုပ်ပွေ၍သူရှုပ်ပွေ၍ခင်ကြီးမကြခင်ကြီးမကြဆင်းရဲရသည် မူလစဉ်ဖြင့်သူ့အကြောင်းစစ်တော်မုန်းချစ်အပ်သာအာယုံမြနှင့်ဒုလာတလီဉာဏ်စီတရံခြေရာမဆွဲအခြေတယ်လွဲ၍သင်္ကဲသင်္ကာ ရိုးပါသည်ပြရိုးပါသည်တောက်ပြရွာရာတောက်ပြရွာရာသင်သည်မြကိုသင်သည်မြကိုမကြသဖြင့်မကြသဖြင့်မမီရင်ရှောင်းမမီရင်ရှောင်းမီရင်ဆောင်၍မီရင်ဆောင်၍မောင်ပြင်းကမောင်ပြင်းကလမ်းမှန်ရာသည်လမ်းမှန်ရာသည်မုတ်ချချမ်းသာ၏ပေရီမုတ်ချချမ်းသာ၏ပေရီ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

ပယ်ပါတဲ့ဒါတွေပယ်သွားပြီးတော့မလုပ်ရမလဲမိတဲ့နဲ့ဝေဒနာတွေမြှွဲပါဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်သွားအောင်အဲကောင်းတဲ့ဝေဒနာတွေကိုမြှွဲပြီးတော့သွားလို့ရှိရင်လမ်းမှရပါလိမ့်မယ်ဒါချမ်းသာရေးအစ်စ်ပဲအောက်တည်ဆုံးပယ်လေးပါးကလို့တယ်ချမ်းသာရေးအပယ်ဆင်းရဲတွေကလို့ဒီတိုင်းလျှောက်ပြီးတော့ကျူမှသွားလို့ရှိရင်သောတာပတိမေဖို့ရောက်ရင်ပယ်လေးပါးမကြနိုင်တော့ဘယ်ဆင်းရဲတွေအကုန်လုံးငြိမ့်နေကြတယ်

မကဘဲနဲ့နေကြလို့ဒီကအိုင်နဲ့ပြန်အိုင်အဲ့လိုပဲလောကချမ်းသာရေးတွေကတော့တခဏပါပဲခုကောင်းဆိုတော့ကြာမကောင်းရင်မကောင်းတာပဲကြာကြီးရပဲအဲ့ဒါပြီးတော့ပါဠိမောက္ခသံဝရသီလကိုမေးကြတော့ဒီနေ့ကပါဠိမောက္ခသံဝရသီလမှာလဲကာယကမှုဝစီကမှုတွေမိဝဲသင်တာရှိမမိဝဲသင်တာရှိမမိဝဲသင်တာကြောင့်ရုံပါပဲတဲ့ကိုမှုတွေနှုံမှုတွေ ကြာမိမှုပစ္စည်းကြာမိမှုရှိသေးတယ်တန်ခွေမှုပစ္စည်းကြာမိမှုအဲ့ဒါလည်းပဲမမီဝဲတင်တာကြောင်ရုံပါပဲမတရားသဖြင့်မသိနေတဲ့ကြာမိမှုတွေမကြာမိပဲနဲ့တရားသဖြင့်သိနေတဲ့ကြာမိမှုကြာမိသွားလို့ရှိရင်သာဒီလားစင်ကြယ်တယ်ကာယကနဲ့ဝေစီကမသိတာမပြုပဲနဲ့သိတာပြုနေရင်တော့ဒီလားစင်ကြယ်တယ်လို့ဟောပါတယ်ကပြီးသွားပြီဒီနေ့အလှည့်ကအိန္ဒိယသံဝရသီလာရောက်လာကြာမင်းအိန္ဒိယသံဝရသီလာမေးရတယ် ကထာမတိပါနောပါဏာမာရိတာဘိက္ခုအိန္ဒိယသံဝရာယပတိပါနောဟောတိမာရိတာရှင်ဘုရားကထာပတိပါနောအဘယ်ကဲ့သို့ကျင့်သည်ရှိတော်ဝါဘယ်ကဲ့သို့ကျင့်သောဘိက္ခုယံသည်ပါတိမောကအိန္ဒိယသံဝရာယ ဣန္ဒြိယသံဝရာယဣန္ဒြေတို့ကိုပိတ်ဆိုသောဣန္ဒြိယသံဝရအလို့ငါပฏิပန်သောနာမကျင့်မိမိသည်ဟောသည်ဖြစ်ပါသည်ရှင်ဗျာဣန္ဒြိယသံဝရအကျင့်ကိုဘယ်လိုကျင့်ရပါမလဲဘယ်လိုကျင့်လို့ရှိရင်ဣန္ဒြိယသံဝရပြီးတာဖြစ်ပါသလဲလို့မေးပါတယ်ဒီတော့မြတ်စွာဘုရားကတော့ဒီတော့မှာတော့ဒီနည်းပဲဟောတယ်ဒီနည်းမဟုတ်ဘူး ဒီနေရာမှာတော့အိန္ဒိယသံဝရသီလလည်းပဲတစ်မျိုးဟောပါတယ်ဒီနေရာမှာသူကဒီပုံတိုင်းပဲဟောတယ်မြတ်စွာဘုရားတိရပုံတိုင်းပဲသကဝိညေယံရူပံပါဟံဒေဝနာမိဏအတုယေနာဝရာမိသေဝိဒါဗာမိအသေဝိဒါဗာမိသောတဝိညေယံပါသောတဝိညေယံပတ္တံပါဒေဝနာမိဏအတုယေနာဝရာမိသေဝိဒါဗာမိအသေဝိဒါဗာမိ ကာနဝိညေယံကာလမဟံဒေဝနာမိန်နာဒုယေနဝရမိသေဝိတဗာမိအသေဝိတဗာမိသေဝဝိညေယံရတံပါဒေဝနာမိန်နာဒုယေနဝရမိသေဝိတဗာမိအသေဝိတဗာမိကာယဝိညေယံဖုဒဝံပါဒေဝနာမိန်နာဒုယေနဝရမိသေဝိတဗာမိအသေဝိတဗာမိ မနောဝိညေယံဓမ္မပံဓမ္မပံဒေဝနာမေနတုယေနဝရမိဒေဝိတာဘာပိအဒေဝိတာဘာပိသွား6ပါးအာယုံ6ပါးနဲ့ဝေဘာမြတ်စွာဘုရားဟောဒေဝနာမေနနာတို့၏ရှင်ဖြစ်သောတရားမင်းသက္ကုဝိညေယမျက်စိဖြင့်သိရသောဝါမြင်သိရသောရူပပိအစင်းကိုလီ ဒုဝေနာနှမျိုးနှစာပြာဖြင့်အာငါသည်ဝရမိဟောဤသေဝိရာဘာမိမိဝဲအမိဝဲအသောအစဉ်ယူပါယုံကိုလည်းဟောဤအာသေဝိရာဘာမိမမိဝဲအသောအစဉ်ယူပါယုံကိုလည်းဟောဤညနေစောပြာကြည့်ကြပါဦးတမျိုးတည်းပဲရှိကအတိုင်းပဲမဉ္ဇဏ်ပူညာရောက်အားထုတ်ဖို့ဆိုတော့လည်းပဲနဲ့ပေါ်တော့ဆိုတော့ မိဝဲရဝေဒနာသုံးပါမိဝဲရတာရှိတယ်မမိဝဲရတာရှိတယ်လို့ဟောတာပဲအဲမမိဝဲရတာရှိမိဝဲရတာရှိတယ်လို့ပြောရတဲ့ကမမိဝဲရတာတွေကြောင့်မိဝဲရတာတွေဆောင်ရမယ်ဒီလိုပဲဘောဥမာဟိုဒီဘက်နေကဟောခဲ့ပါပြီဒါသူကတရားမင်းကညာညာထက်မြက်တဲ့ပုဂ္ဂိုလ်ဒီလိုဟောတယ်လို့ အဲဘယ်လိုအားထုတ်လိုက်ပါဘယ်လိုနှလုံးသွင်းလိုက်ပါလို့တည်းရဟောနေတော့ဘူးအာသိတာယုံလေးသူကဟောတယ်ဘုမာပြလူမမာများသိစရာခေါ်လာတော့သိစရာကမရမတည့်ဘူးမရတဲ့တယ်ပြောရင်ပြီးတာပဲမတည့်တာတွေကြောင်ရမှာပဲတဲ့တာတွေစားတော့သုံးအောင်သုံးသွဲရမှာပဲဒါတော့ပဲလို့တာပါ ဟောဘယ်ဟာတွေမစားနဲ့ဘယ်ဟာတွေစားပြောဖို့ရတော့မလိုပါဘူးဘယ်ဟာတွေနဲ့မတည့်တဲ့စားတွေကဘယ်ဟာဘယ်ဟာတွေမတည့်ဘူးစင်းနဲ့ရည်ထားဘယ်ဟာဘယ်ဟာတွေတည့်တဲ့စင်းနဲ့ရည်ထားခဲ့ဒါတော့ဆိုရင်ပြီးတာပါပဲဒါပေမဲ့လို့ပြည်ကြအောင်လို့ဘယ်ဟာဘယ်ဟာတွေမစားနဲ့ဘယ်ဟာဘယ်ဟာတွေစားတယ်လို့တော့ပြောတော့ပြောရတယ်မပြောလည်းပြီးတယ်အဲ့ဒါလိုပဲခုညဇာဘုရားကမမိဝဲတဲ့ဝေဒနာတွေ ရှိတယ်လို့ပြောတာမမြွေရတဲ့ဝေဒနာတွေကြောင်းအောင်မှာမြွေရတဲ့ဝေဒနာတွေရှိတယ်လို့မြွေရတဲ့ဝေဒနာတွေမြွေရမှာဒါတွေပြောင်းလို့ရမဖြစ်သေးရင်ပြောင်းလို့လို့ဖြစ်ပြီးရင်လည်းပဲသူတို့ကောင်းတဲ့ဝေဒနာတွေအဲအစင်းစင်တက်ပြီးတကလားအထုတ်သွားနောက်ပြီးတော့ပါတိမောကသံဝရသီလကြတော့လည်းကိုမှုတွေနှုတ်မှုတွေရှားမိမှုတွေမမြွေရတာရှိတယ်ဆိုအဲ့ဒါမျိုးမလုံးတဲ့ဘောအကုသို့ပေါ်တယ်ဆိုမြွေရတာရှိတယ်ဆိုတော့ဒီဟာတွေပြည့်စုံမှထုတ်လို့ဒါပဲလို့ အခုလည်းဒီတိုင်းလာကြတယ်ကွာအိန္ဒိယသာဝရသီလဖြစ်အောင်အိန္ဒြေစောင့်စည်းမှုပိတ်ဆို့မှုဖြစ်အောင်အိန္ဒြေဆိုတာအိန္ဒြေဆိုတာဟာအစိုးရတရားတွေပဲအဲဒီကိုယ်ထဲမှာအစိုးရတဲ့တရားတွေအဲ့ဒီတရားတွေကိုစောင့်စည်းမှုပိတ်ဆို့မှုဖြစ်အောင်ဘယ်လိုလုပ်ရမလဲလို့မေးတော့ဒီမှာလည်းပဲမမိဝဲရတာလည်းမိဝဲရတာလည်းဆိုတော့ကြာနှမျိုးခွဲဟောတယ် မျက်စိဖြင့်မြင်ရတဲ့အဆင်းပဲမဲ့လို့နှမျိုးရှိတယ်တဲ့မမြင်ဝဲတာရှိမြင်ဝဲတာရှိတယ်ဒီလိုဟောလိုက်ရင်သူကသဘောတော့ပေါက်ခွေရရှိသွားတယ်ဒါကြောင့်တရားမင်းကသဘောပေါက်တယ်တော့ကြာသူကတရားမင်းကအကျေချက်ပြီးတော့ရှိတယ်အဲမမြင်ဝဲတဲ့ဥစ္စာတွေမဒီမမြင်ဝဲနဲ့ပေါ့မကြည့်နဲ့ပေါ့မြင်ဝဲတဲ့ဥစ္စာတွေမြင်ဝဲကြည့်သာပါပဲသူကဒုယုတ်ကတော့အေးရတာဝရမိလားအဲတို့တို့ နားနဲ့ကြားရတဲ့အတန်လည်းပဲမီဝဲရတာမီဝဲရတာနှစ်မျိုးပဲတဲ့နှာခေါင်းနဲ့နားနဲ့အနားလည်းနှစ်မျိုးပဲတဲ့လျှာနဲ့စားသိရတဲ့ရတာလည်းနှစ်မျိုးပဲတဲ့ကိုယ်နဲ့တွေ့ထိရတာလည်းမမီဝဲရတာမီဝဲရတာနှစ်မျိုးပဲတဲ့နောက်ပြီးတော့စိတ်စိတ်ဖြင့်စိတ်ကူးကြံစီပြီးတော့သိရတဲ့ဓမ္မယုံသဘောအယုံမှာလည်းပဲမီဝဲရတာရှိမမီဝဲရတာရှိနှစ်မျိုးပဲအဲတော့အာရုံ6ပါးကို မိဝဲရတဲ့အာကတဘုံမိဝဲရတဲ့အာကတဘုံဒုရေနဝရမင်းနှမျိုးဟောတယ်လို့မြတ်စွာဘုရားဟောတယ်။မိတော့တရားမင်းကဘယ်နဲ့လျှောက်လို့လဲ။ဣမတာခောအဟံဗန္တိဘဂဝတာသံခိတေနဘာတိဒါသဧဝံဝိထာရေနအတ္တအာဇာနာမိ။ဗန္တိမြတ်စွာဘုရားဘဂဝတာမြတ်စွာဘုရားသည်

အဲဟိုကသေသာဘုရားဟောလို့သုံးတာနဲ့ဘုရားကလည်းသူကမဟောပါဘူးရနေလိုက်တယ်သူကကြာမင်းကလျှောက်တော့မှာပဲဆိုတာသိတယ်လေကြာအာမြတ်စွာဘုရားအချင်းဟောတာတတိတော်ကအကျေသေးပဲနားလည်သွားပြီသဘောပေါက်သွားတယ်သူကကြောက်နားလည်လေပြဖြစ်သွားပြီရှိကဝေဒနာသုံးပါးမမြူဝဲတာမြူဝဲတာတွေအကျေချဲခဲ့တဲ့နည်းကရတယ်အဲကာယကံဝေကာယကံဝစီကံရှားမိမှု

သကဝိညာရူပနာသဝိတာဗံယထာရူပံဗန္တိသကဝိညာရူပံသေဝတောအကုသလဓမ္မပရိယာယနိကုသလဓမ္မာဘိဝရန္တိသထာရူပံသကဝိညာရူပံသေဝိတာဗံဗန္တိညာသွားရယ

ဒေဝတာမြေဝဲသောပုဂ္ဂိုလ်ဟာအကုသဓမ္မအကုသဓမ္မပရိယာယနှင့်အကုသိုလ်တရားတို့ဆွေးနွေးကြလေကုန်တော့ဤကုသဓမ္မအဘိဝရဏိကုသိုလ်တရားတွေတူပွားကြလေကုန်တော့ဤတရားရူပသောသဘောရှိသောသကုညာရူပမျက်စိမြင်ရသောအသင်ကိုဒေဝီတာကမြေဝဲအာဤဒါဟောအသင်မျက်စိဖြင့်မြင်ရတဲ့အသင်မြေဝဲတဲ့မမြေဝဲတဲ့နှစ်ခုသဘောကြပုံကိုကြောက်တယ်နောက်ပါလေဒီနေ့တိုင်းမှာပဲခွန်ကြီးကပါဠိမျိုးပေါ့အဲ့ဒါကြီးက

အကုသိုလ်ပွားစေရတဲ့အခြင်းကိုမမီဝဲရဘူးမကြည့်ရဘူးကုသိုလ်ပွားစေရတဲ့အခြင်းကိုမီဝဲရမယ်ကြည့်ရမယ်ဒီလိုသဘောပေါက်ပါတယ်ဒါအိန္ဒိယသံဝရမီလာပဲတို့တူနားပြင်ကြားတဲ့အပံကလည်းပဲနှမျိုးရှိတယ်အကုသိုလ်ပွားစေရတာရှိတယ်ကုသိုလ်ပွားစေရတာရှိတယ်နှာခေါင်းမြင်နာတဲ့အနာကလည်းနှမျိုးပဲလျှာနဲ့စားရတဲ့အရသာကလည်းနှမျိုးပဲ

သေကုဏမျက်စိဖြင့်ရူပါအစဉ်ကိုဒိဋ္ဌွာမြင်ပြီး၍နနိမိတာကာယီယောက်ျားမိန်းမအစရှိသောအပေါင်းနမိတ်အာယုံကိုယူသည်နာဟောတိမဖြစ်အနုပြေသနာကာယီ

ya ae h ụgharai yau ụ boo r n'ime de boo oli အပေါင်းလိုက်အလုံးလိုက်အခဲလိုက်အဲဒါကိုသိတဲ့ဆွဲမြဲပြီးတော့မထားဘူးတဲ့အဲမိမပဲယောက်ျားပဲဆိုတဲ့ကောင်းထဲလိုက်ကြီးတခါတည်းတရားဆွဲမြဲပြီးတော့မထားဘူးအနုပြဇနာအနုပြဇနာဆိုတာအသေးစိတ်ကိုရင်္ဂါတွေကိုခေါ်တယ်သေးစိတ်ကိုရင်္ဂါတွေကိုဖန်လဲလဲနှလုံးသွင်းလို့ရှိရင်ကိလေသာဖြစ်ပွားတယ်အဲမျက်ခုံးမျက်လုံးတို့ နှာခေါင်းတို့ပါးစပ်တို့စသည်ချင်းပေါ်လေသေးသေးကိုရင်ကလည်းရှိတယ်အဲဒီသေးသေးကိုရင်ကလေးရဲ့စိတ်ပိုင်းလေးချက်ပြီးတော့ကြည့်လို့ရှိရင်အဲငကုံးလေးနေပုံကဘယ်လိုနေလဲညလုံးလေးကဘယ်လိုလဲမျက်တောင်ကဘယ်လိုနေလဲအဲနှာတောင်လေးကဘယ်နဲ့နေလဲပါးစပ်ကဘယ်လိုနေလဲအသားလေးကဘယ်လိုနေလဲနားကဘယ်လိုနေလဲစသည်အဲဒီလိုစိတ်ပိုင်းလေးချက်ပြီးစဉ်းစားရင်ဒီစိတ်ပိုင်းတွေကိလေသာဖြစ်စေရတယ်တဲ့ကိလေသာတွေ ရှင်ရှင်ရှားရှားဖြစ်ပေါ်လာတတ်တယ်ဟိုအပေါင်းလိုက်အလုံးလိုက်တဲ့အသေးစိတ်တွေလျှောက်စဉ်းစားတာကပိုပြီးတော့ကိလေသာတွေဖြစ်တယ်အဲဒီတော့အသေးစိတ်အာယုန်တွေလည်းပဲစွဲမြင်မှာသာပြီးတော့မထားရဘူးတဲ့မြင်ပြီးလို့ရှိရင်မြင်ပြီးရင်မြင်ကမြတွေရရမှာကိုမြင်မြင်မြတွေရရမြင်မြတွေပို့ပြီးတကားလားအာသာမိမပဲယောက်ျားပဲဘယ်ရွယ်ရှိတာပဲဘာပဲကြားပဲစသဖြင့်ပုံသဏ္ဍာန်အလုံးလိုက်ကြီးသွားပြီးတော့အဲ့ဒါတွေလည်းစွဲမှာမထားနဲ့အသေးစိတ်ဖြစ်တဲ့ ကိုယ်ငါစိတ်ပိုင်းနဲ့ကိလေသာဖြစ်စေရတဲ့စိတ်ပိုင်းနဲ့တစ်စိတ်ချင်းတစ်စိတ်ချင်းလေးအဲ့ဒါလေးတွေကလည်းရှိတယ်အဲ့ဒါတွေလည်းပဲနှလုံးမသွင်းနဲ့တဲ့ဥစ္စာတွေလည်းဆွဲမှတ်ပြီးတော့မထားနဲ့ယတဝတိကရဏမေနံသက္ကုံစရာသံဥဒဝိရတံမေဇာရပပကအကုသရဓမ္မနတ်သဝေယောသတ္တသံဝရအာယပတိပိစတိယတဝတိကရဏံ အကျဉ်မစာစည်းရသောမျက်စိဟူသောအကြောင်းကြောင့်သက္ကုံတရားအတံဥတံဝေရတံသက္ကုံတေကိုမဆောင်စည်းမှု၍နေသောအနန္တောပုဂ္ဂိုလ်ကိုအဘိဓါရပါဝကအကုသလဓမ္မအဘိဓါသကြည်သောယုံညာသောအကုသိုလ်တရားတို့တွင်သောသွေယုံဆင်လိုက်၍လာကုန်ကြ၏အဲသက္ကုံတေမဆောင်စည်းပဲနဲ့နေလို့ရှိရင်မျက်စိဖြင့်မြင်ပြီးမြင်တဲ့အာယုံကို အပေါင်းလိုက်လုံးလိုက်လည်းသူဆွဲမှထားပြီတဲ့အပေါင်းလိုက်လုံးလိုက်အာယောက်ျားပုဂ္ဂိုလ်ဆိုလို့ရှိရင်မိန်းမအာယုန်တွေပေါ့လေအထူးကတရားဝိပါကအာယုန်ပဲရည်ကြည့်တယ်မိန်းမပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ယောက်ျားအာယုန်တွေကမျိုးစားအဲလုံးလိုက်ထဲတဲ့ကြီးသူမှတ်တာပြီတဲ့နောက်ပြီးတော့အသေးစိတ်ကိုရင်္ဂါတွေလည်းသူ အဲ့ဒါတွေဆွဲမှတ်ထားတယ်အဲမျက်နှာမျက်ခုံးမျက်လုံးရင်ဝမ်းစသည်ဒီဥစ္စာတွေသူကဆွဲမှတ်ထားတယ်အဲ့ဒီစိတ်ပိုင်းတွေကိုသူကဓာတ်ပုံရိုက်ယူထားတယ်လို့ကိုယ်လည်းစိတ်ထဲမှာသူကဆွဲမှတ်တယ်ဆွဲမှတ်ထားလို့ရှိရင်အဲ့ဒါစက်ခုံတွေမစောင့်စည်းမှုပဲအဲ့ဒီစက်ခုံတွေမစောင့်စည်းမှုဖြစ်ပြီးတဲ့ဆွဲမှတ်ထားလို့ရှိရင်အဲ့တော့မဆောင်စည်းလို့ရှိရင်ဘာဖြစ်တယ်လဲဆိုတော့သက္ကုံတွေမဆောင်စည်းစည်းညှို့သောအကြောင်းကြောင့်အဲ့ဒီမဆောင်စည်းပဲနဲ့

လူကျင်စရာနှစ်သက်နှစ်သက်စရာကောင်းလို့ရှိရင်လူကျင်နှစ်သက်မှုတွေဖြစ်လိမ့်မယ်စိတ်ဆိုးစရာ မုန်းစရာယုံစရာကောင်းလို့ရှိရင်စိတ်ဆိုးတာယုံတာမုန်းတာယုံတာတွေဖြစ်လိမ့်မယ်တဲ့ဒေါသတွေဒေါမနပဲအဲဘိဇာဒေါမနကဘာဝကအကုသရဏမှာဘိဇာဒေါမနကအစရှိသောတရားတွေပေါ့အဲဒီတရားတွေနောက်ကလိုက်လာလိမ့်မယ်နောက်ကလိုက်လာဆိုတာတခြားမဟုတ်ဘူးခေါင်းကမြင်ပြီးသားအာယုံပြစဉ်းစားတယ်စဉ်းစားတယ် ဟုတ်လားလောဘဖြစ်ကြခြင်းလောဘဖြစ်တယ်ဒေါသဖြစ်ကြခြင်းနဲ့ဒေါသဖြစ်တယ်စိတ်ခြင်းနဲ့မာနတို့အိတ်တာမစ္စရိယတွေပါလေအကုန်လုံးဖြစ်နေတာပဲမြညာကနေပြီးတော့ကိလေသာတွေရှင်းတယ်အဲ့ဒါတွေဖြစ်လိမ့်မယ်တဲ့ဒါတွေကိလေသာတွေကနောက်ကအာယုံတစ်ခုရထားလို့ရှိရင်အဲ့ဒီအာယုံတစ်ခုပြန်ပြီးစဉ်းစားလဲစဉ်းစားလဲဟာဒီကိလေသာတွေဖြစ်နေတာပဲဒီတရားစိုးတွေဖြစ်နေတယ် အဲလိုဖြစ်ပါလိမ့်မယ်အဲလိုမဖြစ်အောင်ဒါသာသံဝရယပฏิပစေဒါသာဒုစက်ကုံတွေကိုသံဝရယသုတ်ပိတ်ဆောင်စည်းခြင်းကပฏิပစေတိကျင့်ဤအဲဒီလိုကိလေသာတွေမဖြစ်အောင်ဖြစ်ခွင့်မရအောင်လို့ဒီစက်ကုံတွေတကားလေးပိတ်လိုက်ရမယ်ပိတ်ရတကားပိတ်ရဒီတကားဘက်ကနေပြီးတော့လေချမ်းနေဝင်လာတဲ့ဆိုရင်ဒီတကားဘောက်ပိတ်ပေါ့ဒီတကားဘောက်ကနေပြီးတော့နေပူရောင်တွေထိုးနေတဲ့ဆိုဒီတကားပိတ်ရလိမ့်မယ် ဒေဂါဘောကနေပြီးတော့မကောင်းတဲ့အနနေဝင်လာရင်အဲဒီကပြရတယ်မပြပဲရလို့ရှိရင်အဲဒီတကနေပြီးတော့လေလဲဝင်မယ်မိုးလဲဝင်မယ်အဲနေရောင်လဲထိုးမယ်ညောနာနေပါလေမကောင်းတဲ့အနာနေလဲဒီကဝင်မှာပဲအဲဒုက္ခပေးလိမ့်မယ်ဒါတော့ဒီတကားပိတ်တာဒါကဒါကတော့ဟိုနေရာတကာကနေပြီးဝင်နေတာ အဲတကားမကြီးတွေဘာတွေကဆိုဒီပေါက်ကနေပြပြတာလို့ရှိရင်သခိုးဝင်နေမယ်ဆိုဒီပေါက်ပေးရလိမ့်မယ်ဒီပေါက်ပေးရတယ်သခိုးလူအားဖြင့်တော့ညအိတ်တော့မယ်ဆိုလို့ရှိရင်တကားအလွန်ပေးရတာပဲနေ့ဆိုတော့နိုးနေလို့ကိစ္စမရှိဘူးညအိတ်နေတဲ့အခါဆိုတော့တကားဖွင့်လာလို့ရှိရင်သခိုးကဝင်မယ်သခိုးဝင်မှာကြောက်လို့ညတကားပိတ်ထားတယ်ဒီတော့ကဆိုလို့ရှိရင်ဖြင့်မြို့တွေများမြို့တကားကိုပေးရတယ်မြို့တကားတခါလဲမြို့မြို့တကားအပြင်ဘက်က မြို့ပြင်ကသခိုးတွေဝဲလာလို့ဆိုလို့မြို့တကာပိတ်ရအခုကကာလတော့မြို့ကတကာလည်းမရှိပါဘူးအဲသခိုးကလည်းပြင်ကလာတယ်လည်းဟုတ်ပါဘူးအတွင်းလည်းရှိနေတော့နေဥစားပိတ်လို့လည်းတကာပဲဒါကိုဝင်းနဲ့ကိုပိတ်ရတယ်အခုတော့ကိုဝင်းနဲ့ကိုကိုဝင်းနဲ့ကိုတကာနဲ့ကိုအိမ်နဲ့ကိုလုံးအောင်ပိတ်ရတယ်မပိတ်လို့ရှိရင်အဲ့ဒီသခိုးကညဝင်ပြီးတကာလည်းခိုးသွားတယ်အဲ့ဒါလိုပဲကိုဒီမှာလည်းပဲမျက်စိမပိတ်ပဲနေလို့ရှိရင် မျက်စိပေါက်ကနေပြီးတော့ကိလေသာတွေဝင်လာနိုင်မယ်လေမပိတ်ဆိုတာမျက်စိမှိတ်ရမှာပြောတာမဟုတ်ဘူးမျက်စိမှိတ်နေုံနဲ့ပိတ်တာမဟုတ်ဘူးသူကဒီဒီဒီသီရိဒနာလိုကတော့မျက်စိမှိတ်ထားလို့ပိတ်တာမဟုတ်ဘူးမျက်စိကိုဝစီထားုံနဲ့လည်းပိတ်တာမဟုတ်ဘူးအဲမကြည့်ပဲနဲ့တစ်ဖက်လှည့်နေုံနဲ့ပိတ်တာမဟုတ်ဘူးသူကသူကတော့မြင်တော့မြင်ရပါမြင်စရာအကြောင်းရှိတဲ့ခါကျမြင်သွားလိမ့်မယ်မြင်ပြီးတဲ့ခါကလားသွဲမှမထားဘူးလေ ဒါကယောက်ျားပဲမိန်းမပဲလှပါတယ်တင့်တယ်တဲ့ဘယ်လိုရှင်းနေရှိတယ်ဘာပဲဆိုတဲ့အပေါင်းအာယုံအသေးစိတ်အာယုံအဲ့ဒါလေးတွေကိုဆွဲမမထားပါနဲ့တဲ့ဆွဲမမထားလို့ချင်းဒါပြိပိသဖြစ်ပါတယ်အခုဒီမှာမရိဒာနိယမြင်မြင်တယ်မြင်တယ်မှတ်တဲ့ဤကတော့အကောင်းဆုံးပါပဲပိဋကမှာတော့ရှင်အဲမြင်ကမြတယ်ကြအောင်လို့မြင်တယ်မြင်ပြီးတာနဲ့မြင်တယ်မြင်ပြီးတာနဲ့မြင်တယ်ဒီရမှာပါ ဒါပေမဲ့လို့စပြီးအဒုက္ခသာပုဂ္ဂိုလ်တွေကတော့မရပါဘူးမြင်တယ်ဆိုပေမဲ့လို့သိနေသေးတာပါပဲအဲမြင်တယ်မြင်တယ်မှနေယောက်ျားပဲမိန်းမပဲသိသေးတာလှတယ်မလှဘူးဒါလည်းသိတာပဲဟောအဲမျက်စိမျက်မျက်စိမျက်နှာကြည့်ပြီးတကလားပြုံးတယ်ကြည့်တယ်အဲလုံးဝမျက်စောင်းထိုးတယ်ပါသိသေးတာပါပဲဒီဥစ္စာစပြီးအဒုက္ခသာပုဂ္ဂိုလ်တွေကတော့သူကသမာဓိအားကမရှိသေးဘူးညာအားကမရှိသေးတာကိုသိသေးတာ သမာရိယညာကောင်းလာတဲ့အခါကာလကျတော့အဲ့ဒီလိုမဖြစ်ဘူးအဲမြင်မြုံမြတယ်ရရမယ်မြင်တယ်မြင်တယ်ယန္တတ္ထဘူတံတရေဝကနာတိဒါရတို့မြင်ရသောအာယုန်နဲ့ယခြင်းယုတ်တရားသည်ဘူတံဟုတ်မှန်ကဟုတ်မှန်တရေဝတို့ဟုတ်မှန်သောယုတ်တရားကိုသာလင်ကနာတိယူအဲ့ဒီမြင်ရတဲ့အာယုန်မှာအမှန်ရှိတဲ့တရားမြင်ပြီးကြောက်သွားတဲ့အနိစ္စသဘောတရားမမြဲတဲ့တရားတွေမှရှိအဲ့ဒါလေးကို

အဲမှားရမယ်ဆိုလို့မှတ်နေရတော့စဉ်းစားမှုကသိပြီးတော့အာမကောင်းဘူး။မာနဲ့တူနေတယ်ဆိုလေတိုက်တာများနဲ့တူတယ်။လေတိုက်တာများကွင်းမြင်ကြီးဆိုလို့ရှိရင်သူကလားအခုခါမကြည့်ပဲဟာကိုလေတွေတလောသိပြီးတော့တိုက်တာပဲ။ရေကြောင်းတို့မြေကြောင်းတို့များပင်လယ်တို့များရေတွေလေတွေသိတိုက်တာလို့ဆိုတာ။ဟောဒီတောတွေတောင်တွေကြတော့သစ်ပင်တွေခါနေတာကိုသစ်ပင်တွေတောတွေတောင်တွေအိမ်တွေအဲဒါတွေခါနေတော့အဲ့ဒီမှာလည်းသက်သာတယ်လို့ တိုက်တော့တိုက်တာပဲဒါပေမဲ့လို့နည်းနည်းသက်သာပါအဲ့ဒါလိုပဲလုံးလုံးမမပဲနေတဲ့ပုဂ္ဂိုလ်မှာတော့မြင်ပြီးတော့ရှိရင်သူစဉ်းစားကြည့်တယ်စဉ်းစားတယ်တွေးကြည့်တယ်တွေးနေတာကိုအကုန်လုံးကိုမြော့ပဲစဉ်းစားကြည့်တယ်ဆွဲလိုက်တာကတော့အဲဒါကဖွင့်နေဖွင့်တာအခုမြင်မြင်တဲ့အခါကလာမြင်တယ်မြင်တယ်ရှုမှတ်နေတဲ့ပုဂ္ဂိုလ်ကအဲသူများလိုပဲပြီးသေးတာပဲအရင်ကလိုပဲပြီးတာပဲဆိုပေမဲ့လို့ဒလောဖွင့်ထားတာတော့မဆိုးဘူးပေါ့လေခုနစိတ်ပင်တွေတော်တွေတောင်းနေ အိမ်တွေကြားထဲမှာရှိတဲ့အရာဝတ္ထုဟာလေးလာပဲမဲလို့ဟိုမှာတပည့်နေရာတွေတိုက်ပြီးတော့နည်းနည်းလာတာပေါ့မျက်နှာမလာဘူးအဲ့ဒါလိုပဲသတ်တာကွင်းလာရပါတယ်နောက်တမာရင်းညာရင်းသွားတဲ့အခါကလာကြတော့မြင်ပြီးကြောက်မြင်ပြီးကြောက်မြင်ပြီးကြောက်အဲ့ဒါတွေကိုနေလိုက်နေနေတာလေးပြီးနေပါလိမ့်မယ်ရေးရေးနဲ့ကြောက်နေအဲ့ဒီကြတော့ကနာကိုလုံးလုံးကိုသက်သာသွားပါလိမ့်မယ်ဒီကြတော့ကိလေသာတွေမပြည့်ဘူးအဲ့ဒီကြောင့်ကိုအထောက်အမှာဘူးအဲဒါကြောင့်အဲ့ဒီသုတ်တွေမှာတော့ဒီလိုဟောပါတယ် ဘေကုဏာမျက်စိဖြင့်ရူပါအစဉ်ကိုဒိဋ္ဌာမြင်ပြီး၍ဟောဒိနာအံဖြင့်သာရံအံကိုသုတ္တဝါကြပြီး၍ကာနိနာနှခေါင်းမြင်ကာနာနံကိုသာဣတဝါနာပြီး၍ဇေဝါယလျာရရသာရသာကိုသာဣတဝါလျာပြီးစသည်ပြီး၍ကာယနာကိုဖြင့်ဖာတံတွေ့ကိုပုသိတဝါတွေ့သည်ပြီး၍မနသာစိတ်ဖြင့်ဓမ္မသဘောတရားအာယုံကိုဝိညာယပြီး၍ဘာ၆ပါးမှာအာယုံ၆ပါးတွေကိုသိပြီးတဲ့အခါကလား တတိရီဟုသောတကားရွယ်နဲ့ပြည့်ရမယ်တဲ့တတိဆိုတာမှားရတာပဲမြင်တာလေးမှားရကြားတာလေးမှားရနာနာသောတာဒုတိယကိုယ်ရသွန်းတာဒီကုသနာကြံစီတာလေးတွေအမှားရပြည်တိုင်းပြည်တိုင်းလိုက်ပြီးအမှားရမှာတတိတကားရွယ်နဲ့လိုက်ပိတ်တတိတကားရွယ်နဲ့ပိတ်တတိယတကားရွယ်ပဲအဲ့ဒါနဲ့ပိတ်လိုက်ပါတယ်မပိတ်လို့ရှိရင်ဒီကသခိုးတွေဝင်လာလိမ့်မယ်အဲမြို့များရွာများအိမ်ဝင်းများ

လောဘတွေဖြစ်နေမယ်ဒေါသတွေဖြစ်နေမယ်ဆိုရင်ဒီမှာကုသိုလ်တရားတွေပဲသမာဓိပညာတွေလုံးလုံးကုန်ဖြစ်တော့ဘူးဘုံမတော်သီလလည်းပြတ်တတ်တယ်အဲဒီကနေပြီးတော့ညာကြပြီးရင်နာပြီးရင်စပြီးရင်ဒုတိယအကုန်လုံးဒီလိုပဲသွားကြောက်ပါကမပြိပဲနဲ့အာဟုသောကိလေသာတွေလာခြင်းတိုင်းလာခဲ့ဖြစ်ခြင်းတိုင်းဖြစ်ရောလို့ဖွင့်ပေးထားလို့ရှိရင်ဖြစ်ခြင်းတိုင်းဖြစ်ပြီးတော့သမာဓိပညာကတော့ဘာမှဖြစ်တော့ဘူး နောက်အာဟုသောတရားတွေအားကောင်းလို့ရှိရင်သီလလည်းပြည့်ပြီးတကလားသီလဥစ္စာတွေအကုန်လုံးပြောင်းသွားတာလေဒါကြောင့်မြင်တိုင်းကြားတိုင်းတော့အားကြောက်ပါသတိယူသောတကားရွက်ကလေးနဲ့ပြိပါတဲ့ဒီသတိကလည်းပြိတာမျိုးမျိုးရှိပါတယ်မျိုးမျိုးရှိတာကအာသုဘအာယုံပြုနှလုံးသွင်းပြီးတော့ပြိတဲ့နည်းရှိပါတယ်ဓာတ်တွေနှလုံးသွင်းပြီးတော့ပြိတဲ့နည်းရှိပါတယ် စက်ကယုံနာနဲ့ရှုပြီးဝိပဿနာကြီးနဲ့ပြည့်စုံနေရှိပါတယ်။အသီးဒီသုံးမျိုးထဲမှာသဘောကျတာနဲ့ပြည့်စုံမယ်ဒီမှာ။အာသုဘပညာနဲ့ဆိုတော့မြင်ရတဲ့အာယုံကြားရတဲ့အာယုံတွေမှာရှိတဲ့သာမင်မွေးခြင်းဖြစ်တဲ့လက်သက်သွားအရင်အသားအကျော်စသည်တို့ကဒါတွေနှလုံးသွင်းမှာအဲ့ဒါတွေနှလုံးသွင်းလိုက်လို့ရှိရင်တော့ဟောလားမြင်ရကြလို့ရှိရင်လည်းသပင်သပင်မြင်ရင်သပင်လောက်နှလုံးသွင်းပြီးသပင်ဟာယွန်စရာပဲ။

သူတွေအသေးတွေနေတွေကိုကြောက်ကြလဲကောင်းရင်ညွန်ကြလဲကောင်းရင်လို့ဒါတွေမမြင်တော့သူစားနေတဲ့ဆရာသားရကြတွေဖြစ်နေတာကိုဒါတွေကဒီကိုကြီးရတဲ့ခါလဲအလုံးလိုက်ရချော့လို့သတ်သတ်ရရဖြစ်လို့သိပြီးတော့နေတဲ့ဆရာကောင်းတယ်ဒေကြဆိုတော့တရားအသေးစိတ်တွေကြောက်ကြည့်မယ်ဆိုလို့ညွန်ကြတွေညွန်ကြတွေအဲ့ဒါတွေနှလုံးသွင်းပါတဲ့တန်းနေကြနှလုံးသွင်းရဒီလိုနှလုံးသွင်းတဲ့အတွက်ဘယ်လိုများဖြစ်နိုင်လို့ဆိုရှင်းတော့ မဟာမိတ်တပတိဆိုတာရှိတယ်ဒီဟိုကျွန်းကဒီဟိုကျွန်းကရေးထားတဲ့ဝိသုဒ္ဓိမေတ္တာမှာပါတယ်စိတ်ဟိုတဲ့ကမဟာမိတ်တပတိကမိမိကျောင်းကနေပြီးတော့ဆုံးကကြွတယ်ဆုံးကကြွပြီးတော့ အနုဟာရမျိုးတွေကမျိုးသမီးတယောက်ကလည်းသူ့ခင်မွန်းတဲ့တခါလဲညံပြစ်ပြီးတော့စကားများပြီးတော့သူ့အမေညံလာလာမှဆုံမိရတယ်ဆုံမိကြတာဒီမျိုးသမီးကညာမြင်တော့သူကတော့တရားရှိတာမဟုတ်ဘူးဟိုတရားရှိတာမဟုတ်တော့သူအဲပါရတဲ့စိတ်ရှိပြီးကြလားညာမြင်တော့သူကဒါကလည်း စောင့်စည်းခြင်းမရှိပဲနဲ့ကြီးလိုက်တယ်ကြီးလိုက်တော့အပန်းကြီးတော့ဆွတ်သွားတာပေါ့လေကြီးလိုက်တော့ဒါမဆောင်ကြည့်တဲ့ပုဂ္ဂိုလ်ဆိုရင်အဲဒီလိုရည်တဲ့တန်လေးကြားတာလည်းပါရတာပဲပါရတာပဲဆိုတော့ဝိသဝါဒအယုံဆိုတာပါရကြတယ်မလားပေါ်တယ်ဘာမဟုတ်တာတွေလည်းပါရတာဒါကြလေးဖြစ်ဒီကြစဉ်းစားကြည့်တော့ကြီးကြကောင်းတယ်ဆိုတာဒါကလားစိတ်ကူးနဲ့သူကပါရနေတာကိုဟုတ်လားဟုတ်တာမဟုတ်ဘူး ။ตายာလောက်တဲ့အယုံကိုဝင်တယ်သူကသူตายာနေ။ဒါပေမဲ့လို့ဒီယဟန်ကတော့သူကတရားနှလုံးသွင်းနေတဲ့ယဟန်နဲ့တွေ့နေတာ။ဟောယဟန်တို့မတွေ့တော့ဘာပါလဲဆိုပြီးကြည့်လိုက်တော့သူကဒီတဲ့ခါကျသွားပေါ်သေးတာကိုသွားတယ်မြင်ရ။သွားတယ်မြင်ရတော့သူကသွားတယ်မဲ့နှလုံးသွင်းတဲ့အယိုးတွေပဲ။ဒီပြင်သွားကပြင်ဘက်ကနှခမ်းနေဟုတ်လားနှုတ်ခမ်းနေ ပြီးတော့မျက်နာကကျိုးစီစီဖြစ်နေတာလေမျက်လုံးတွေမျက်ခုံးတွေဒါတွေဘာမှသူနှလုံးသွင်းအဲ့ဒီသွားတစ်ခုတည်းစိုက်ပြီးတော့သူကနှလုံးသွင်းတာအယိုးတွေပဲနှလုံးသွင်းအယိုးသူကြီးသိတဲ့ဆီအစကလည်းသူကဒီကင်မရာနှလုံးသွင်းတယ်လို့ပြောတယ်အခုမှအခုမှပဲအယိုးသူနှလုံးသွင်းတော့ပြတ်မှာမဟုတ်ဘူးသောသောကတည်းကဒီအယိုးသူကနှလုံးသွင်းနေတော့အစကတည်းကအယိုးသူကလည်းသင်နေတာဖြစ်ပါလိမ့်မယ်အခုတော့အဲ့ဒီအယိုးတွေမြင်နေတော့ဟာအယိုးသူကြီးပဲအယိုးပဲလို့သူသိတဲ့ဆင်းတယ်။အခုယူလည်းမဆိုင်ဘူးအယိုးဆိုတော့ တကယ်၍အမျိုးသမီးတယောက်ပဲသူကကောင်းကောင်းမွန်ပြင်းစင်လာတယ်လို့ဆိုတဲ့ဇာတ်ကချီးကျူးထားတာတော့နတ်သမီးကဲ့သို့ဆိုတာကိုနတ်သမီးကဲ့သို့တဲ့ကောင်းမွန်လှလှပပပြင်းစင်ပြီးတော့လာတာပဲဒါပေမဲ့လို့အဲ့ဒီမဟာမိတ်ဓမထေကအဲ့ဒီလှလှပပတင်းနေတယ်တွေသူကနှလုံးမသွင်းလိုက်ဘူးသူမြင်တာကပါသွားပဲအဲသွားနေလိုက်တော့သွားအယိုးပဲဆိုသူကစအယိုးကမ္မထာနဲ့ဆိုတော့

အဲဒီအရရင်တော့ဆုံးမသွားရင်လည်းသူအစဉ်သင်ရသွားတာပဲဒါတော့အခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမသိတော့မပြည့်ကြနဲ့တရားဆိုရရင်ခဏလေးလိုချင်းလိုလိုပဲအကြောင်းမညိုသေးလို့ရှိရင်တရားမတည်သေးဘူးအကြောင်းညိုလို့ရှိရင်ဒါတခဏလေးပဲသင်္သာလေးနဲ့ရနိုင်တဲ့ဥစ္စာအရာတကူရောက်ပြီးတော့သွားတယ်အဲဒီပုဂ္ဂိုလ်များသုံးကိုနှလုံးသွင်းပြီးတော့ မိမိထင်ရှားတွေ့ရတဲ့ဥပမာနဲ့တရားနှလုံးသွင်းပါတဲ့နှလုံးသွင်းလိုက်လို့ရှိရင်မြင်ရကနေပြီးတော့အယိုးမြင်အယိုးအပါမြင်အပါဘာမမြင်နိုင်အောင်တော့ဘာမှအလုံးလိုက်ပဲမြင်အောင်တော့စိတ်ထဲကအာဒီကိုယ်ထဲမှာအဲရွံစရာကောင်းတဲ့ပူတွေရှိတယ်ပူကြီးတွေအသေးတွေရှိတယ်နှလုံးတွေရှိတယ်ပူထဲမှာအစာသေးတွေရှိတယ်အစာဟောင်းတွေကြီးကြီးကျင်ငယ်တွေထဲမှာရှိနေတယ် ညွန်စရာတွေနှလုံးသွင်းလိုက်ညွန်စရာတွေဖြစ်လာပါတယ်သူကအဲလောက်နှလုံးသွင်းပြီးတော့ဟိုဘုမသာနာနဲ့နှလုံးမသွင်းတဲ့ဘုမသာနာတွေအပြင်အသေးစိတ်ဖြစ်တဲ့ဟာလာမြေခုံးတို့မြေလုံးတို့စသည်ဒါလေးတွေပါရကြလေးတွေအဲဒါနှလုံးမသွင်းတဲ့လူတွေကလည်းဥစ္စာပါရကြဖြစ်အောင်လို့လုပ်နေတာမင်းတွေကအထူးအားဖြင့်တော့ဒီမျိုးသမီးတွေကညတွေအလှပတွေနဲ့ပြင်ပါတယ်သူကမြေခုံးတို့ပါလို့အဲဒီကစပြီးတော့တခါလဲအင်း ကြီးကျူတင့်တယ်ကွယ်ဖြစ်အောင်လို့ဒါတွေအမျိုးမျိုးပြင်ထားတယ်အဲ့ဒါတွေဂိမ်းမဆိုင်နဲ့အဲ့ဒါတွေစိတ်မကျွဲနဲ့မြင်မြင်အာယုံလေးတွေအာတုဘစစ်လောက်တဲ့အာယုံနဲ့နှလုံးသွင်းပါတဲ့ကအာတုဘကမ္မထာနဲ့ပြိဖို့ဒါမှမဟုတ်လို့ရှိရင်လည်းဒါကမ္မထာနဲ့တဲ့ဒါနဲ့နှလုံးသွင်းလိုက်ရမယ်ဒါလေးပါပဲလို့ဘသူကြီးဆက်မှာကျမ်းသားတဲ့သဘောတွေစုနေတယ်အာဘောအရေးတွေ သူ့တိုင်းတဲ့သဘောတွေသူ့နေတဲ့ခြေစောအခိုးငွေသဘောတွေဝါရောဆိုတောင်းနေတဲ့သဘောတွေဒါတွေဒီလေးခုသူ့ပေါင်းပြီးရထားတဲ့အဲဒါသဘောဒါစုဝေးပဲလို့ဘယ်လိုနှလုံးသွင်းလိုက်ပါလဲဒါကကနဲ့နှလုံးသွင်းဒါမှမဟုတ်လို့ရှိရင်လည်းပဲဝိပဿနာနဲ့နှလုံးသွင်းဝိပဿနာကတော့မြင်မြင်တာပေါ့မြင်ရတဲ့အသင်းလေးပဲမမြင်လို့အသင်းလေးပဲ မြင်ရတဲ့ဥစ္စာတွေကအပေါ်ကြမ်းရှိတဲ့ခြင်းလေးပဲယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပုဂ္ဂိုလ်သတ္တဝါဘာမှမဟုတ်ဘူးအပေါ်ကြမ်းကမြင်တဲ့ကိုမြင်ရဌာနအကွက်ပေးတော့ပဲအဲဒီကနေပြီးတော့ခြင်းလေးပဲမျက်စိနဲ့မြင်ရတဲ့သဘောလေးပဲမျက်စိနဲ့မြင်ရတဲ့သဘောလေးကလည်းမြင်ပြီးရင်ပျောက်သွားတာကိုအဲနှလုံးသွင်းဆင်ခြင်ပြီးတော့ဒီလိုလည်းပဲပြိနေပါလေဒါမှမဟုတ်လို့ရှိရင်လည်းမြင်မြင်နဲ့မြင်နဲ့မှတ်ပြီးတော့လည်းပြိနေပါလေသမာဓိညာအားကောင်းနေတဲ့ပုဂ္ဂိုလ်ဆိုရင်မြင်နဲ့မြင်နဲ့မှတ်ရုံနဲ့သာပြီးပါလေ အဲဒီသုံးနည်းမှာတနည်းနည်းနဲ့ပြိတ်ပါတဲ့ဒီလိုပြိတ်လို့ရှိရင်ဖြင့်သက္ကုဒွါရကအိန္ဒြိယသက္ကုံဒရိယသက္ကုံဒရိယသက္ကုဒွါရသက္ကုပဒါရအတူတူပါပဲမျက်စိအိန္ဒြေတဲ့မျက်စိအစိုးရတယ်တဲ့မြင်မှုကိုသူကအစိုးရမျက်စိဆိုတာမြင်မှုကသူကအစိုးရသူအားကောင်းတဲ့လောက်မြင်နိုင်တယ်သူကအခွင့်ပေးတဲ့လောက်ပဲမြင်နိုင်တယ်သူလောကမှာ

ဒါပဲတော့30လောက်ပဲကြည့်တယ်လို့ရှိရင်30လောက်မြင်ရတော့မျက်စိကဘာမှမကြည့်တယ်မှုဆိုရင်အဲ့ဒါမျက်စိကိုယ်ရောဒီဥစ္စာမမြင်ရတော့အဲ့ဒါမြင်မှုမှာသူကအစိုးရနေတာမျက်စိကသူခွန်ပေးတဲ့လောက်ပဲမြင်ရဒါကြောင့်သူကိုအိန္ဒြေလို့ခေါ်တယ်အဲ့ဒီအိန္ဒြေလို့ခေါ်တဲ့သက်ခုံတရေဒဏိယဖြင့်မျက်စိဒဏိယဖြင့်သက်ကု द्वार မျက်စိတကားပါအဲ့ဒါကိုတတိရိဟုသောတကားရွယ်နဲ့ပြိပါတဲ့ဘယ်လိုပြရမလဲလို့ခုနကပြောခဲ့တဲ့အတိုင်း အတုပါနှလုံးသွင်းပြီးတော့ပြိနိုင်တယ်ဒါသဘောနှလုံးသွင်းပြီးတော့ပြိနိုင်တယ်သို့မဟုတ်ဝိပဿနာရှုပြီးတော့လည်းပြိနိုင်သည်ဒီသုံးနည်းနည်းနည်းနဲ့သဘောကျတာနဲ့ပဲဟုတ်လားဒီကမ္မဋ္ဌာန်းတော့ဝိပဿနာရှုပြီးပြိတာအလွယ်ဆုံးဖြစ်မှာပါပဲသောတုကြားရမှာလည်းပဲဒီလိုပဲကြားတဲ့အပန်းလည်းဒီလိုပဲရမှာပဲကြားတဲ့အပန်းအပန်းလေးကြားလို့ရှိရင်ကြားတာကတော့အပန်းလေးပဲ စိတ်ထဲတော့အဲဒီကြားတဲ့ပုဂ္ဂိုလ်ကြီးပုံသဏ္ဍာန်ပေါ်လာတယ်။ဥမာကြီးမိတာသားလိုက်လို့ချင်းကြီးကောင်ကြီးပေါ်လာတယ်။လူစကားပြောတာကြားလိုက်လို့ချင်းလူသားလူပေါ်လာလူပုံမှန်သဏ္ဍာန်ပေါ်လာတယ်။ယောက်ျားဆိုရင်ယောက်ျားပုံမှန်သဏ္ဍာန်ပေါ်လာတယ်။မိန်းမပြောရင်မိန်းမပုံမှန်သဏ္ဍာန်ပေါ်လာတယ်။ကိုယ်သိတယ်လို့ပြောတာကြားလို့ချင်းအဲ့ဒီသူရဲ့ပုံမှန်သဏ္ဍာန်အချိုးစားတွေအကုန်ပေါ်လာတယ်စိတ်ထဲမှာ။အဲဒီလိုပေါ်လာအောင်မလိုက်ဘဲနဲ့ ကြားရတယ်နဲ့ရရမှာကိုကြားရင်ကြားရုံများတယ်ရရကြားပြီးကြောက်ကြားပြီးကြောက်ကြားပြီးတော့ဒီရရအနနာတဲ့ခါလည်းပဲနာတဲ့အရာဝတ္ထုတွေဘာဝိညာဏကအနဖြစ်ဖြစ်အာဝိညာဏကအနဖြစ်ဖြစ်ပဲရှိသေးမဲ့ပေါ့လေအဲဒီအနနေနာပြီးရင်ကြောက်ရမယ်မရှိသက်ပြီးစဉ်းစားမနေရအောင်အရာသာစားတဲ့ခါကာလတွေကအရေးကြီးတယ်ဒါမစားဘဲကလည်းနည်းနည်းမစားတော့စားရအောင်မဟုတ်အဲစားတဲ့ခါကာလမှာလည်းအဲဒီရတာမှာ

အဲဆိုရကသတ်မှတ်ထားတဲ့ဥပဒေနဲ့မကိုက်တဲ့ဥစ္စာတွေလည်းသူရှားဖွေပြီးတော့ရောင်းဝယ်လုပ်ကြတယ်ဒါတွေကတခါလဲတော့ကြဟိုကဖမ်းသွားလိုက်မာပြေးလိုက်ညာပြေးလိုက်သတင်းစာတွေခဏခဏပါပဲဒါလည်းသူတို့စာရေးတော်ရေးတွေသူကျူးစားရတာဟိုသူကဒါတော့ဒီစာရေးတော်ရေးတာတော်တော်ကိုကြောက်စရာကောင်းတယ်ဇာယာလေးတကူစားဝယ်ဟာတော်တော်တောင်းဝန်လေးအခုတော့ဘွာလည်းမဟုတ်ဘူးဘဝတန်ကြာတစ်ချောင်းလုံးတခါလဲဒီဟာစာကျွေးနေရတယ်ဒီခန္ဓာကိုယ်ကြီးဒါတော့ဒီစာဟာရ ယွန်စရာကောင်းတယ်ယွန်စရာကောင်းဆိုတာဒါကတော့ကိုမုန်းစရာကောင်းတာဒီဥစ္စာယွန်စရာမုန်းစရာကောင်းတာသူ့အတွက်ဒုက္ခတွေရောက်လုံးလို့သူရှားတဲ့အတွက်ဒုက္ခတွေအများကြီးရောက်တယ်မကောင်းမှုအကုသိုလ်တွေနဲ့လည်းပဲယဉ်နှီးပြီးတကလားသူကရှားတာကိုမကောင်းမှုအကုသိုလ်တွေနဲ့ယဉ်နှီးပြီးတော့ရှားတဲ့အခါကလာကြတော့အပယ်လေးပါးလည်းကြားရတယ်ငရဲသရိစ္ဆာပြိတ္တာတွေအများကြီးဒုက္ခရောက်တယ်ကြတော့အများကြီးကိုဒုက္ခရောက်တယ်ဒါတော့သူသက်ဆုပ်เสียရပဲယွန်စရာမုန်းเสียရပဲဒါရ

ဒါပေမဲ့လို့စားတဲ့ပုဂ္ဂိုလ်ရဲ့ပါဇာထဲရောက်လို့ရှိရင်ဥစ္စာဘာမှဖိုးမတာတော့ဘူးအဲတယောက်ပါဇာထဲရောက်ပြီးသားတယောက်စားဖို့ဆိုတာနေနေသာသာမြင်တော့မမြင်မြင်တော့ဘူးလို့ဆိုရုံးရအနာကောင်းတယ်ပါဇာထဲဝါထားပြီးသားများဆွေးကြည့်လို့ရှိရင်လေကိုယ့်အကူတော့ပြန်မစားနိုင်တော့ဘူးမလားညွှန်တယ်ကောင်းတယ်လို့ကမမြင်လို့သာပဲဒီထဲမှာပါဇာထဲရောက်လာတဲ့အစားတဲ့တရွေးတွေလည်းရှိတယ် တွေတွေဆိုတာဘေးထွေးလိုက်မယ်ဆိုရင်တော့ယုံကြမနာကောင်းတာပဲလို့ဆိုတော့ဗဇာထဲတင်တဲ့တွေတွေကလည်းမြူးနေရတာပဲဒီတွေတွေနဲ့လည်းရောနေတယ်သူကဆရာကအရေးတွေနဲ့လည်းရောသွားတာသွားကြည့်တယ်နဲ့လည်းရောဒီမှာဝါတိုင်းဝါတိုင်းဒီအစားမှအဲပြီးတော့ဒီထဲကနေပြီးတော့အကယ်၍နာယီတို့ဘာလို့ယိုနေရင်နှတ်တွေဘာတွေလည်းပါသွားတာပါပဲသလိကတဲ့နေအဲဒီသလိတွေလည်းပါသွားတယ်နဲ့ရောပြီးကြလားမျိုးချမမြင်လို့ကောမြင်တဲ့သိကျူစရာကောင်းမှလည်းဥစ္စာ ပြင်မဲ့မှာဆိုလို့ရှိရင်တော့ဗကန်ထဲမှာအဲတွေးပေါက်ကလေးကြလာတယ်ဆိုရင်ယူညတယ်ဒီဥစ္စာမစားကျင်တော့ဟိုကိုယ်ကစားတဲ့တော့ဒါကြီးအများကြီးပဲဒီလိုပဲစားနေတယ်အဲ့တော့ဒီဥစ္စာတွေအယွန်းစရာပဲလို့စဉ်းစားရင်ယူတတ်တဲ့ပုဂ္ဂိုလ်တော့ဒါစဉ်းစားလို့ရှိရင်သမင်းတော်စားလို့ကောင်းမှာမဟုတ်ဘူးကွာอืมအဲ့တော့အဲ့လိုစဉ်းစားပြီးတော့ဆင်ញင်ပြီးတော့လည်းပဲစားတော့နိုင်မှာဒီလိုစားတော့ကိုအဲ့စားရတဲ့စားနဲ့စားပြီးတော့ပါမှုတတ်မဲ့မှုတွေမဖြစ်ဘူး မကောင်းလို့လည်းပဲစိတ်ပြက်မှုနှလုံးမသာမှုတွေမဖြစ်ဘူးပါလို့လို့မလွယ်မကင်းတာတော့သေးတော့တဲ့သဘောမျိုးနဲ့ဒီကိုကြီးကျွေးမှုနေရတာပဲဆိုတာပေါ်လာတဏှာရင်တစ္ဆေခဏနဲ့ဆင်ញင်ပြီးတော့လည်းပဲပြိနေပါလေညာတော်များမှာဆိုရင်အဲဒီစာစာဟာယသာသာပြုံမျိုးကိုလည်းမဟုတ်ဘူးရုပ်အင်္ဂါတွေပြဖြိုးကိုလည်းမဟုတ်ဘူးလာပါကိုလည်းမဟုတ်ဘူးအဲမာမာနတက်ကိုလည်းမဟုတ်ဘူးဘာလို့ကိုတော့ဆိုရင် သံလာလို့ချင်းဒီဘုကာကြီးပြေးလိမ့်မယ်အဲဒါအသက်မသေးအောင်ဘုကာကြီးပြင်းရည်ရနေအောင်သာလမှုသခင်ပြောအောင်မိသားထိုင်တာကြည့်အောင်လို့ဒီစာဟာရစားရတာပဲညာဘယ်လိုလဲသိနေမှာသူကတော့အဲဝိပဿနာနဲ့ဆိုရင်တော့စားရင်တောက်တိုင်းဟာအဲသမင်းပွဲရင်းပွဲတွေကြည်လာမြင်လာကစပြီးတော့အကုန်လုံးရှုမှတ်ပြီးတော့စားလို့ရှိရင်အဲဒါကတော့ရှင်ယောဂီပုဂ္ဂိုလ်တွေနဲ့တော်ဆုံးပါပဲ လျာဝရောက်လာချွေရင်ချွေတာချင်းချင်းလားကောင်းရင်ကောင်းတာမကောင်းရင်မကောင်းတာအကုန်လုံးရှုမှတ်ပြီးတော့သာသွားလို့ချင်းဆရာဝရောက်ပြောက်သွားတယ်ဆရာဝရောက်ပြောက်သွားရတာတော့ဘာမှမပေါ်လေဘူးလို့ထင်ရတယ်။သာသဝလာဟာအရာလာမရှိဘူးမကောင်းဘူးလို့တော့ထင်ရတတ်ပါတယ်ကအဲ့ဒါအကောင်းဆုံးပါပဲအဲ့ဒီအဲသာသမှုနဲ့ဇီဝတော်အနေပြီးတော့ပြိဖို့ ka ya arụ aha gogla dodi di nke n ebe na-enye za arụ gil da dia ahụ io i ya onyea bụ ibabụ na chi b dị aala dal iwa arụ ona dị ya dị na ụ oze nye mgbiol b be na ema og bụ gori mchie chima bụ ibe ibanye na alụ mair ya meji bu chichima ya e eenya oyile nya na bụle bu e na ala chie na gkera

အဲကုသိုလ်ပွားစေရတဲ့ဥစ္စာတွေညှိဝဲရမယ်တဲ့သူကတော့သောသောကလေးကဒီဆောင်မှုရာတွေကပြရတယ်အကုသိုလ်ပွားစေရတဲ့အခြင်းတက္ကရာကထုတ်ပြရတယ်အကုသိုလ်ပွားစေရတဲ့အခြင်းကတော့ကိုသာယာတမဖွယ်ကောင်းတဲ့ဝိသဘာကအာယုန်နေယောက်ျားမိန်းမအာယုန်နေအဲဒီအာယုန်နေမကြည့်နဲ့တဲ့ဥစ္စာဟွန်းဒီအာယုန်နေကြည့်လို့ရှိရင် ဒါကိလေသာဖြစ်လိမ့်မယ်မြတ်စွာဘုရားပြိဋိဘာသံဃာနည်းကိုဆရာဆရာနာမေးလို့မြတ်စွာဘုရားပြိဋိဘာသံတော်တဲ့နောက်တတိတော်တို့ရာဒီကဓမ္မတွေနဲ့ဘယ်လိုလုပ်ဆက်ဆံရပါမလဲဆိုပြီးတော့မေးတော့မာတုကမတွေနဲ့ဆက်ဆံရင်မြတ်စွာဘုရားဟောတာမကြည့်ဘူးကြည့်လို့မြင်ညာလို့ရှိရင်လည်းစကားမပြောဘူး စကားစကားပြောကြလို့ရှိရင်လည်းပဲဥစ္စာဟိုသင်ပြုပြီးတော့အတုပပညာတို့ဆွေမျိုးပညာတို့အဲဉာဏ်နည်းနည်းသဘောထားတွေကိလေသာနဲ့ပြည့်အောင်လို့အဲဒီလိုဆက်ဆံမှုရတယ်ဟောပါတာတွေပေးသွားပါတယ်အဲဒီတော့မြင်ရတဲ့အာယုံမှာကိလေသာဖြစ်စေတဲ့အာယုံတွေကိုကြည့်နေတဲ့လာလာဘဝတင်းတင်းတဲတဲလေး

မြင်အလိုလိုမြင်သွားတာတွေကတော့မသွမ်းမကင်းတာမြင်သွားတာတွေမြင်မစေမြင်ပြီးတော့ဆွဲလာမှထားဖို့အရေးကြီးတယ်။မြင်ရတဲ့အာယုံအသုဘထင်အောင်နှလုံးသွင်းဖို့ဓာတ်သဘောတရားတွေနှလုံးသွင်းဖို့ပြီးတော့ယုံနာတရားတွေအဖြစ်အပျက်တွေသိအောင်နှလုံးသွင်းဖို့အဲဒီဥစ္စာအရေးကြီးပါတယ်။ဒါနဲ့ပြရမယ်။အဲဒါမြင်တဲ့အာယုံနဲ့စပ်ပြီးတော့ကိလေသာဖြစ်စေတတ်တဲ့အာယုံတွေဆိုလို့ရှိရင် မမြင်ရသေးတဲ့အရုံတွေတမင်တကာမြင်အောင်ရှားပြီးတကလားမကြည့်နဲ့ကိလေသာပြည့်စုံရတယ်ရှားပြီးတကလားမကြည့်မိမိအသုံးကျတဲ့လောက်သာကြည့်ရမယ်ဒုက္ခဝရမထေရကြီးတစ်ပါးပုံစံထုတ်ပြထားတယ်ဒီလိုတွေမှာကုရံတကလိုင်မှနေတဲ့မထေရကြီးဒီဟိုကျွန်းမှာကုရံတကလိုင်မှနေတဲ့မထေရကြီးအဲဒီလိုင်မှာ

ခလုံးမတက်ရုံလောက်ပဲသူက4000လောက်မှန်ပြီးတော့ကြည့်4000လောက်ကြည့်တော့4000နဲ့ပိုးမြင်လာတော့ရှိမှာပေါ့လေပိုးမမြင်ရဘူးလို့မဆိုလိုပါဘူး4000လောက်ပဲမှန်ပြီးတော့ကြည့်တယ်ဒီရင်အကားကမကြည့်ဘူးသုံးကတော့ဘာလို့သွားလို့ရှိရင်လည်းပဲဒီလိုပဲရွာထဲပါတယ်ဟိုဒီကြောက်ပြီးတွေ့ရတယ်ကြောက်မကြည့်ရဘူးအဲကိုလိုတော်ကလေးကြည့်ရတယ်ဟွန်းအဲလာမနေဘေးရအန္တရာယ်ကင်းလားမကင်းလားဒါကတော့ကြည့်ရတယ်ညှို့ပြီးတော့ဘေးရအန္တရာယ်တော့အဲဘေးရအန္တရာယ်ကြည့်ပြီးတော့ရှင်ရှင်ကိုသွားသွားနေကြလားလေး လေးတောင်လောက်မှန်းပြီးကြတယ်ကြည်သွားတာရွာထဲမှာကျင်းတယ်ဒီမတေကြီးကတော့ရွာထဲရမို့ပြင်မဲ့လည်းတခါလည်းဒီလိုပဲကျင်းတယ်လို့သူကလေးတောင်လောက်ပဲဒီရင်အပူတွေလျှောက်ပြီးတော့မျောပြီးတော့မကြည့်ဘူးဘာလဲလို့တော့ဆိုဒီအပူတွေလျှောက်ကြည့်လို့ရှိရင်အာယုံပြန့်လွင့်မှုရာဖြစ်တာကိုဘာမှအကျိုးမရှိဘူးတရားထုတ်တဲ့ပုဂ္ဂိုလ်တွေအဖို့မှအကျိုးမရှိဘူးတရားမထုတ်တဲ့ပုဂ္ဂိုလ်တွေကတော့ဒါကတော့ကြည်ကျင်တော့ကြည်ပေါ်လေဒီဥစ္စာသိမှယဉ်ကြည့်ရအောင်တရားထုတ်တဲ့ပုဂ္ဂိုလ်တွေအဖို့ကသူကဟွန်းကိုယ်ဟာသူကိုယ်သူလျှောက်ကြည့်နေလို့ရှိရင် အာယုံပြန်လို့ရုံရှိတာပဲဒါကြောင့်သူက၄တောင်လောက်ကြည့်ရမယ်အဲဒီ၄တောင်လောက်ပဲသူကမှတ်ပြီးတော့ကြည့်နေတော့သူအဲဒီသူနေတဲ့ line ကိုကြည့်မှဆေးတွေရေးထားတာတွေမသိဘူးလေတနေ့တော့အခါကာလကျတော့ရဟန်းငယ်တွေကျောင်းနေလျှောက်ပြီးတော့လှည့်ကြည့်ရတော့ကျောင်းတွေပါလေလျှောက်ပြီးတော့ကြည့်ကြတာပေါ့လေဘူးလူတာတွေလျှောက်ပြီးတော့ကြည့်ခုကလာဘုရားဘူးသွားတယ်လို့ပဲကျောင်းနေလျှောက်ကြည့်တော့အဲ့ဒီရောက်လာတော့ကိုတော်လေးတွေက မရေကြီးကြောက်ကြတယ်အရှင်ဘုရားလိုင်ကူကပကြီးသေးတွေသိကောင်းတယ်ဗျာအယုကားတွေပကြီးဆရာတွေရေးတယ်လေအသေးကောင်းတယ်အဲသာတန်းနေအနာကောင်းတယ်လို့ပြောတာမထေကြီးကပြောအေးကွယ်ငါဒီမှာနေလာတာအနှစ်ပေါင်း60တော့ရှိတယ်ဒီမှာဇာတန်းနေရေးထားတာရှိသလားမရှိသလားငါမသိဘူးဒီနေ့ မင်းတို့မျက်စိကောင်းတဲ့လူတွေရောက်လာတော့ငါကနေပြရပြီကွယ်ကျေးဇူးများရဆိုပြီးတော့ပြောတယ်သိကြီးကဒီတော့ကိုတော်လေးတွေကိုသူရှုပ်ချလာပါပဲသူကဟိုတောက်ကြီးကြောက်ကြီးကြည့်ရမလားလို့အဲ့ဒါမျက်စိကောင်းတဲ့ပုဂ္ဂိုလ်တွေရောက်လာပြီလို့သာသိရပြီလေလို့ပြောတယ်ဒါနဲ့ဒီထေကြီးကြောင့်သတင်းကြော်သောတော့အဲဒီလိုမှအဓိကအားမှာပြင်ကနေပြီးတော့နန်းတော်ကိုပြင်

သုခိဟောတုမဟာရာဇတို့ကသုပိတာကိုမဟာရာဇမြတ်သောမင်းကြီးသုခိချမ်းသာသည်ဟောတုဖြစ်စေတည်းသုပိမိဖုရားကချစ်ခိုးကြတော့တဲ့အခါကျတော့လေသုခိဟောတုမဟာရာဇမဟာရာဇမြတ်သောမင်းကြီးသုခိချမ်းသာသည်ဟောတုဖြစ်စေတည်းခုနှစ်တိုင်တယ်ဒီလိုကြီးတယ်ပဲလို့ဆိုတာဒီလိုပဲမင်းကချစ်ခိုးလဲမင်းကြီးချမ်းသာပါစေမိဖုရားကချစ်ခိုးလဲမင်းကြီးချမ်းသာပါစေဒီလိုကြီးတဲ့သူကသုပိတယ် သူပေးတော့နောက်သူတတိတွေကလျှောက်ကြအရှင်ဘုရားရှင်ဘုရားရှင်ဘုရားရှိခိုးတဲ့ခါလဲမင်းကြီးချမ်းသာပါစေလို့သူပေးတာပဲမိဖုရားရှိခိုးတဲ့ခါလဲမင်းကြီးချမ်းသာပါစေလို့သူပေးတာဘယ်နှကြောင့်လို့ဆိုတော့ငါကရှင်မင်းရဲ့မိဖုရားရဲ့ယောက်ျားရဲ့မိန်းမရဲ့ငါဗျာခွဲခြားခြင်းမရှိဘူးတဲ့ဒီဥစ္စာတွေဒါတွေသူမခွဲခြားဘူးသာကြောတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့ဒီမင်းကြီးဆိုပြီးဒီလိုပဲသူသူပေးတယ်ဒါတော့ သူကအဲ့ဒီမှာမင်းကြီးဆိုပြီးတော့တာမင်ညတာသူအာယုံပြုပြီးတော့သူပြောတာပဲမင်းကြီးရဲ့အခြေအနေတွေမင်းကြီးကဘယ်လိုဝတ်စားထားတယ်ဘယ်လိုနေထိုင်တယ်ဘယ်လိုပုံမှန်တရာရှိတယ်သူဘာမှဂရုစိုက်ပြီးတော့မကြည့်ဘူးအဲမိဖုရားလည်းပဲသူအဲဒါမိဖုရားပဲမိဖုရားကဘယ်လိုဝတ်စားဝတ်စားထားတယ်ဘယ်လိုပြည့်စင်ထားတယ်ဒါတွေသူမကြည့်ဘူးဂရုမစိုက်ဘူးသူစားအဲဒီလိုနေတာကိုအဲဒါ အိန္ဒိယသံဝရသီလကျင့်တာတဲ့ဒါကိလေသာဖြစ်စေတဲ့အာယုန်တွေသူနှလုံးမသွင်းတာဘီယူမဆိုင်တာသူအဲဒီတော့မြင်မှုနဲ့စပြီးတော့ကိလေသာဖြစ်စေတဲ့အာယုန်တွေဆိုရင်တမင်းတကာရှာပြီးတော့မကြည့်ရဘူးဒါပေမဲ့လည်းမျက်စိဆိုတာတဲခဲ့တယ်မကြည့်ရဘူးဆိုတာဒီမှာကြည့်ကျင်တာသူကမကြည့်ရဘူးဆိုတာမကြည့်တဲ့ဥစ္စာတွေမှသူကမတော်တာတွေမှရှောက်ပြီးတော့ကြည့်တယ်ဆိုတာကြည့်ပြီးရင်လည်းကိလေသာတွေဖြစ်တတ်တယ် အဲနေတဲ့ဇာတာဇာတွေဆိုရင်ပြဇာကကိလေသာတွေဖြစ်တတ်တယ်အဲယွန်ဇာတွေသွားမြင်တဲ့ခါကျရင်ယွန်သေးတာဆက်စုပ်သေးတာသူကဒေါသဖြစ်ဇာတွေသွားမြင်ရင်လည်းဒေါသဖြစ်တာပဲမဒေါသတွေမှသူကကြည့်တယ်ကြည့်ပြီးတော့လည်းသူကိလေသာတွေပွားတယ်အဲဒီတော့မတော်တဲ့အာယုံကိလေသာပွားစေတဲ့အာယုံဒီမင်းတကာမကြည့်ပါနဲ့ဒီမင်းတကာမကြည့်ပါနဲ့အကယ်၍ အကြောင်းအားလျော်စွာမလွဲတာလို့မြင်သွားလို့ရှိရင်လည်းခုနကပြောတဲ့အတိုင်းဒိဋ္ဌာမြင်ပြီးနာနိမိတာကဤဘုံမန္တနာအလုံးလိုက်အထေရပညာတွေလည်းပဲသိတဲ့စွဲမထားပါနဲ့နာနုပစ္စနာနုကာယအနုပစ္စနာခေါ်တဲ့ကိလေသာဖြစ်စေတဲ့အသေးစိတ်အစိတ်ပိုင်းအင်္ဂါတွေကိလေသာဖြစ်စေတဲ့အရာတွေကိုလည်းစွဲမှတ်ပြီးဒီကလာမထားပါနဲ့အဲဒီတော့မထားပဲနဲ့သင်ပေါ်လာတဲ့အာယုံ

ဆိုင်နာတို့ဒီလိုဟာတွေကိလေသာဖြစ်တတ်တယ်၊ຢာကကိလေသာဖြစ်တတ်တယ်။အဲဒါတွေကိုတမင်တကာသွားပြီးတာနားမထောင်ဘူး။ဒါတရားထုတဲ့ပုဂ္ဂိုလ်တွေအတွက်ပေါ့လေ။အခုမြတ်စွာဘုရားဟောနေတာကတော့တရားမင်းကမင်းတို့တရားမင်းဟောနေတာပဲ။တရားမင်းတွေကနတ်ပရိသတ်တွေဟောနေတာဒီနတ်ပရိသတ်တွေဆိုတာလူနဲ့စားလို့ရှိရင်တော့ကာမဂုဏ်အယုန်တွေအမှန်တရားများကြတဲ့ပုဂ္ဂိုလ်တွေပါပဲ။ဒါတွေကိုသူကသူကမေးတာနဲ့အိန္ဒိယသံဃာသီလဟောနေရတဲ့စောင့်စည်းပုံလေး။ ဒါလည်းတန်းနိုင်နေကြတော့သူတို့လည်းကျင့်ရမှာပဲအခိုက်အတန့်လည်းကျင့်ရမှာအခုလူတွေမှာလည်းပဲသရင်သီလဆောက်တည်တဲ့အခါကာလတွေတရားထုတ်တဲ့အခါကာလတွေတန်းနိုင်နေကြဒီအိန္ဒိယသံဝရသီလဟာကျင့်မှုရပါပဲအိမ်မှာတော့တန်းနိုင်နေကြပေါ်လေမစောင့်နိုင်လည်းမတတ်နိုင်ဘူးစောင့်ရှောက်နိုင်နေကြဒီအိန္ဒိယသံဝရသီလစောင့်ရှောက်ဖို့အဲတော့ကြားတဲ့အာယုန်တွေမှာကိလေသာဖြစ်စေရတဲ့အတန်တွေကိုနားမထောင်ပါနဲ့တဲ့အမေကကြားသွားလို့ရှိရင်လည်းပဲ အဲမလွယ်မလွယ်မကင်းတာလို့ကြားသွားလို့ရှိရင်လည်းပဲအဲ့ဒီကြားတဲ့အာရုံနဲ့စပြီးစိတ်ထဲစွဲမထားဘူးပေါ့လေပါသာမဲညာသာမဲပြင်းသာမဲဘယ်လိုဆိုတာပဲယောက်ျားသားမိန်းမသားမဲစွဲပြီးတော့မထားဘူးအဲဒီတရားနှလုံးသွင်းပြီးတော့ဖြစ်စေတော့မဟုတ်ဝိပဿနာရှုမှတ်ပြီးတော့ဖြစ်စေဒီရင်ကြပါအနာသို့တူပဲအရာသာစားတဲ့ကတို့ခုနလည်းပြောပြီးအဲအတွေ့အထိတွေ အတွေ့အထိတွေကြတော့အတွေ့အထိတွေလည်းကိလေသာဖြစ်စေတဲ့အတွေ့အထိတွေအဲကိလေသာဖြစ်စေတဲ့ကောင်းသောအတွေ့အထိတွေအဲဒါတွေကိုကြောင်နေနေကြောင်အောင်မှာပေါ့လေဒီဥစ္စာတွေအဲဒီကြောင်နေနေကြောင်အောင်နော်ဘယ်လိုအမှုဝဲရမလဲဆိုလို့ရှိရင်ကုသိုလ်ဖြစ်ပွားစေတဲ့အတွေ့အထိတွေကိုဖြီးဝဲပါတဲ့ကုသိုလ်ဖြစ်ပွားစေတဲ့အတွေ့အထိတွေကဘာတွေလဲဆိုတော့ ဒီမှာတော့တရားအထုတ်မှုနဲ့စပ်ပြီးတော့ပြထားပါတယ်တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာကိုယ်တွေးကြည့်တယ်ညီပွဲရတာကိုထိုင်ရတယ်တရားမထုတ်တဲ့ပုဂ္ဂိုလ်တွေတော့သက်သက်သာသာပဲလှဲခြင်းအိပ်ပဲလဲအိမ်နေဘယ်လိုနေနေခြင်းလိုနေပေါ့လေသူကရွှေ့စလို့ရွှေ့ပြောင်းခြင်းလို့ပြောင်းပြင်းခြင်းလို့ပြင်းဒီလိုလုပ်ရတာကိုတရားထုတ်တဲ့ပုဂ္ဂိုလ်ကဒီလိုမဟုတ်ဘူးသူကအဲထင်းထိုင်ရင်တင်းနေကိုယ်ပြီးတော့ထိုင်ရင်လည်းထိုင်နေရမယ်သူအိန္ဒိယရပဲထိုင်ရမယ် ကိုလိုဒီလိုခဏခဏပြောင်းလဲလှည့်တယ်ပြီးတော့လည်းမလုပ်ရဘူးအဲ့တော့တမျိုးတဲ့တိုင်းကြီးကတော့ကိုယ်တဲ့အတွေ့အထိတွေကတော့ကြတော့ညောင်းတဲ့အတွေ့အထိပူတဲ့အတွေ့အထိတွေလည်းရှိတာပေါ့အဲ့ဒီအတွေ့အထိတွေကမြှဝဲရတဲ့အတွေ့အထိတွေပဲတဲ့လို့ဆိုတယ်အဲ့ဒါတွေမြှဝဲသောအားဖြင့်ဘာဝနာကုသိုလ်တွေတိုးတက်ပြီးတကလားသွားနေတယ်မြှဝဲရတဲ့ကုသိုလ်တွေတရားလက်တဲ့ဒုက္ခကာလတုန်းကသင်္သာရိပုတ္တရာရှင်မောကလာအစရှိသောမထေရ ထိုင်တဲ့အရိယာဘုံနဲ့နိစ္စည်းတူတင်ဆောက်တည်ကြနိစ္စည်းတူတင်ဆိုတာထိုင်ပြီးတော့နေရတာအိယာတယ်အိယာအဲ့ဒါရှင်သာရိပုတ္တရာလည်းအနှစ်ပေါင်း30ကျင့်သုံးတယ်ဇေမာမောဂလာလည်းနှစ်ပေါင်း30ကျင့်သုံးတယ်ရှင်ဗာတိယဆိုတဲ့ဉာဏ်နာမလေးလည်းနှစ်ပေါင်း30ကျင့်သုံးတယ်ဒါမိဝဲရတဲ့အတွေ့အထိပဲတယ်ဒီသစ္စည်းတူတင်ဆောက်တည်ပြီးတော့နေတာသူ အိယာပေါ်မှာလှဲပြီးသကလားမအိဘူးရှင်မဟာကာသဝါကြီးဆိုလို့ရှိရင်နှစ်ပေါင်း120ဆိုပြီးတော့ထေရကရေးတာဒါကတော့ရှင်မဟာကာသဝါကြီးအသက်ကလည်း120ဆိုတော့ဒီဥစ္စာတော့နည်းနည်းတော့များနေတာပဲဘယ်လိုဖြစ်နေလဲမသိဘူးဒါတော့ဒါပေမဲ့လို့ရှင်မဟာကာသဝါကြီးရဟန်းပြူတွေက30လုံးလို့ဒီလိုမှရမှာအရဟန်းပြူတဲ့ရွယ်လည်းပဲရွယ်မှမသိဘူးအသက်20ကျော်တော့ဖြစ်မှာလည်းလို့နေတရားလုံးဒီပါရှိရင်ရှိမှာပေါ့ အဲ့ဒါအသက်120ဒီမှာကတော့အရင်အသက်120နေရတယ်ဆိုတော့ညာကြီးတိကစပြီးဆောက်တည်ပါလိမ့်မယ်အဲ့ဒါပဲဆိုပါလိမ့်မယ်အနှစ်100လောက်ပြင်မလား80လောက်ပြင်မလားဒီလိုပြင်မှာပါပဲဒါပေမဲ့လို့စာတိုင်းရေးတာကအနှစ်120ဆိုပြီးရေးတာအဲအနှစ်120အသက်120နဲ့ကိုက်နေပြည်သူတွေကစပြီးပြင်ရမလို့ပြင်တယ်မွေးတွေကစပြီးပြင်ရမလို့ပြင်တယ်အဲ့ဒါတော့မကိုက်တော့ဘူးနောက်ပြီးတော့အရှင်ဘာကူလဆိုတဲ့ မထွေကြီးရှိတယ်သူလည်းပဲနှစ်ပေါင်း80တယ်သူကတော့ရှင်ပါကုလဆိုတာသူကအနာရောဂါကင်းရှင်းကြမှာတဲ့နေရာမှာဣရေရတဲ့ပုဂ္ဂိုလ်ဘာယောဂမှမဖြစ်ဘူးဆိုတာပဲယောဂဆိုရင်ဘာယောဂမှမဖြစ်ဘူးအဲကောင်းခဲတာတွေကစပြီးသူမှမဖြစ်ဘူးယောဂဝေဒနာကတော့လုံးလုံးကင်းအသက်ကလည်းသူကရှိတယ်လူဖြစ်နေကအသက်80ပြောင်း လူလောကမှာနေလာပြီးအသက်80ကျတော့မှသာဝနာဝဝင်ပြီးဉာဏ်ပြုခொနည်းရဲ့အတွင်းဉာဏ်နာပြုအဲဒူရင်းလေးသူသောက်တည်နေတာပဲသူကကြမ်းကြမ်းလဲကြမှာပါနဲ့အနှစ်ပေါင်း80ကာလပါလုံးကြီးရဲ့မိသက်စီလူရင်သူသောက်တည်ပြီးထိုင်နေတယ်ကရင်မောအေးရပေါ်လှည့်ပြီးတကလားမအိပ်ဘူးအဲဒါမိဝဲရတဲ့ဘုရားဘာတွေမိဝဲနေတာပဲတဲ့

ပြပြီးတော့သွားတယ်အဲတော့ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာသမထကြောင့်ရောက်လာတော့ပထမစပြီးထိုင်ကြတဲ့ကဒီတွေးထီတွေမြည်ဝဲကောင်းတဲ့ဟာတွေပဲမြည်ဝဲကောင်းတဲ့ဟာတွေမြည်ဝဲနေရတာလို့ဒါတွေမြည်ဝဲသောအားဖြင့်ဝိပဿနာကုသိုလ်တွေဒါနဲ့ဆင်းရဲတိုးတက်ပြီးဖြစ်လာနောက်ဆုံးအရိယာမဲ့ဖို့တိုင်အောင်သူကဖြစ်ပြီးတော့သွားနိုင်တယ်။ဒါကြောင့်မို့လို့ကမြည်ဝဲရဒါလည်းထိုင်ပြီးတော့ပေါင်းနေ၊ပြင်နေ၊ဆိုင်နေ၊ပြည့်ရစသည်နဲ့အဲတော့မှတ်နေရတယ် ကြောင်းတာညောင်းတာပူတာတွေလည်းသိခံပြီးတော့ကိုယ်တွေးကြည့်တယ်လိုပဲမှနေရတာပဲအရာဘာဘာပြုံးနဲ့လဲမယ်ဘူးတဲ့ကြံတဲ့ခဏတစ်ပြုတ်ပဲလဲပြီးတော့ကြာကြာလေးထိုင်းကြာဇင်းရံသွားလိုက်ဇင်းရံသွားရင်လည်းပဲသူအတွေ့အထိတွေရှိတာပဲကိုယ်လည်းကနေတွေ့ကြည့်တယ်အဲ့ဒါမိဝဲကောင်းတဲ့အတွေ့အထိတွေတဲ့ဒါတွေမိဝဲကောင်းတဲ့အတွေ့အထိတွေကိုမိဝဲပြီးတော့နေရတာပြီးတော့သဘောအာယုစိတ်ပြည့်သိရတဲ့သဘောအာယုနဲ့ မမီဝဲကောင်းတာတွေကိုသင်ချောင်းရမယ်မီဝဲကောင်းတာတွေဆိုတော့လောဘဖြစ်စရာအာယုန်နဲ့စိတ်မကူးနဲ့ဒေါသဖြစ်စရာအာယုန်နဲ့စိတ်မကူးနဲ့ပေါ့သူကတော့စိတ်ကူးမှပေါ်တယ်စိတ်ကူးတဲ့စိတ်ကူးတိုင်းလောဘဖြစ်စရာဒေါသဖြစ်စရာတွေကြောက်စိတ်ကူးရင်ရှိကတွေးကပြုံဝေဘူးတာတွေပြန်စိတ်ကူးလို့ရှိရင်လည်းလောဘဒေါသဖြစ်တတ်တယ်အဲနောင်နောင်ရည်တွေတွေးပြီးတော့လောဘဖြစ်စရာတွေကြောက်ပြီးစိတ်ကူးနေလို့ရှိရင်လောဘဖြစ်တယ်ဒေါသဖြစ်စရာတွေကြောက်စိတ်ကူးလို့ရှိရင်ဒေါသဖြစ်တယ်အဲ့ဒါတွေ လောဘရှင်မှာဒေါသရှင်မှာပြီးလို့ရှိရင်ဆက်ပြီးတော့စိတ်စိတ်ကူးနဲ့ပေါ့ရှုမှတ်ပြီးတော့ပယ်ရရမယ်မျိုးစားအာရေးကြီးတယ်အဲစိတ်ကူးထဲမှာပေါ်လာတယ်ဆိုရင်လောဘဖြစ်စရာပေါ်လာရင်အဲဒါရှုမှတ်ပြီးပယ်လိုက်ဒေါသဖြစ်စရာပေါ်လာရှုမှတ်ပြီးပယ်လိုက်ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဒါအားထုတ်နေရတာပါပဲအဲဒီမှာလည်းပဲနီးယူဖို့ရမထေသုံးပါးအကြောင်းကိုပြထားပါတယ်အခါတစ်ပါးက အရာတစ်ပါးကကျောင်းကျောင်းတိုက်တစ်ခုမှာမထေသုံးပါးဝါကကြတယ်ဝါလာကျွတဲ့အခါပွာရဏနေကြတော့မထေကြီးကမေးအငယ်အငယ်ဖြစ်တဲ့မထေကိုငါရှင်တဲ့ဒီနေ့ဝါလွဲများအသိစိတ်ဘယ်ကြည့်အောင်များကျစားဖို့ရခွင့်ပြုထားတော့ဘယ်လောက်ကြည့်အောင်များခွင့်ပေးထားတော့မေတော့ တတိတော်ဗျာတဲ့ဝါစုဥတွေကဒီကြောင်းရောက်လာကြတဲ့ကတတိတော်တော့ဖြင့်တတိတော်စိတ်အကြောင်းဝင်တဲ့ကအပြင်မဲ့မထွက်စီဘူးဗျာကြောင်းဝင်တဲ့ရင်မဲ့တတိတော်ငါအစိရောက်တာပဲပြင်ဘယ်မှမရောက်ဘူးလူရင်းကတော့တရားနှလုံးသွင်းအားထုတ်နေတယ်မို့လေတရားနှလုံးသွင်းအားထုတ်တဲ့ကအပြင်မဲ့စိတ်ထွက်လို့ရှိရင်လည်းကြောင်းဝင်တဲ့တွေမကြောင်းဝင်အပြင်ရွာတဲ့အကြောင်းကိုကြောင်းဒီကြောင်းကိုရသည်ရတဲ့စိတ်စိတ်ကူးမရောက်ဘူးပေါ့လေအဲတော်တော်တော်တဲ့ပုဂ္ဂိုလ်ပဲဆိုတာ အခုကမ္မဋ္ဌာန်းကြောင့်တရားထုတ်ခုတဲ့ပုဂ္ဂိုလ်တွေမှာသာပြီးတော့သိမှာတရားဒီမှာတရားထုတ်နေကမ္မဋ္ဌာန်းကြောင့်လည်းနေဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်အားထုတ်နေဟိုရောက်ဒီရောက်အိမ်ရောက်ပဲရောက်နေတချို့များတခါတဲ့အိမ်များကြားနေတယ်အလုပ်တွေများသွားလုပ်နေတယ်ဥစ္စာတွေရှိတာအဲဒီရဟန်းကသူဟာတရားထုတ်နေရင်ပြင်မဲ့ထွက်တောင်းမှကြောင်းတဲ့တွေမဲ့ဒီနေ့ဒီမဲ့ကိုကြောင်းပြင်ကိုမထွက်ဘူးကြောင်းတဲ့တွေဆိုတော့လေဉာဏ်ဉာဏ်ကိလေသာအယုံတွေမရှိပါဘူး ဘာမှဆွဲလန်းစရာကြီးကျယ်တဲ့အကုသိုလ်ဖြစ်စရာတွေမရှိပါဘူးအဲ့ဒါလောက်ပဲနော်အလားဖြစ်တဲ့ပုဂ္ဂိုလ်ကိုမေးရတယ်ငါကျင်ကောဘယ်နဲ့တော့ဟွာရင်စိတ်များပဲတယောက်များကျစားခွင့်ပေးတာပါတတိတော်တော်များတယ်ကျစားခွင့်ကတော့တတိတော်အကြောင်းကားလေးကကိုပြင်မထွက်စီရဘူးစိတ်တော့အကြောင်းကားလေးတယ်မယ်အကြောင်းပြင်တော့မထွက်ရဘူးဝင်းတဲ့တော့မဆင်းရဘူးသူကလေကားအောက်မဆင်းဘူး ကြောင်ခန်းထဲတွေမဲ့တပြီးတော့ဒီလောက်သွားရင်ဒီလောက်ပဲသွားတာပဲသိရင်မထွက်ဘူးလေအဲ့ဒီပုဂ္ဂိုလ်ကပါပြီးတော့ကြီးကျူးစရာကောင်းတယ်ကွာအခန်းထဲတွေအခန်းပြင်မရောက်ဒီရင်ကြောင်ကြောင်မှုတောင်းတာမှုတွေဘာမှမရှိလို့နေမှာပေါ့နာကျင်ကျူးစရာကောင်းတာပဲကွာနောက်အဲ့ဒီမထင်ငယ်နှစ်ပါးကမထင်ကြီးကိုမေးကြတယ်အရှင်ပြတော်ပါဗျာစိတ်ပဲကြောင်များစေစားဝင်ပြုထားပါတော့ငါကျင်လို့ငါတော့

မမီဝဲတဲ့နဲ့သဘောအာယုံနဲ့ကျင်းဆောင်ပြီးတော့မီဝဲတဲ့သဘောအာယုံမီဝဲတာပဲတဲ့ဒီလိုမီဝဲရမယ်။တနည်းအားဖြင့်မေတ္တာကမ္မထာနဲ့လည်းနှလုံးသွင်းနိုင်ပါတယ်တဲ့။အဝေရာဟွန်းတုအဝေရာရန်ကင်းကြပါစေမေတ္တာပို့နိုင်။အာပြာပိဇာဆင်းရဲကင်းကြစိတ်ဆင်းရဲကင်းကြပါစေ။အာနိကာကိုဆင်းရဲကင်းကြပါစေ။ဒုက္ခိယရဏပရိယရန်တို့

။ချမ်းချမ်းမှချမ်းချမ်းသာသာနဲ့မိမိတို့ကိုယ်ခန္ဓာကိုခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေလို့ဒီလိုမေတ္တာပို့ရမယ်။အဲဒီလိုရင်လည်းနှလုံးသွင်းပါတယ်အဲ့ဒါဖြီဝဲတင်တာကိုဖြီဝဲတာပဲတဲ့။မေတ္တာနဲ့ထို့အတူကရုဏာနဲ့လည်းငင်းတွေ့ကြုံပြီးတော့နေတဲ့ဆင်းရဲဒုက္ခဆိုတာအသီးသီးရှိကြတာပဲလူတွေဆင်းရဲဆိုတာရှိကြပါတယ်။ကိုယ်ဆင်းရဲဆိုတာလည်းနည်းနည်းပါးပါးရှိကြတာပဲ။

ကိုဆင်းရဲလေးတွေလည်းရှိကြစိတ်ဆင်းရဲတွေကလည်းရှိတာပဲနည်းနဲ့အများတာกว่าတာပဲစိတ်ဆင်းရဲတွေကလေးကြောင်းကြကြပူပန်ကြလေးတွေရှိကြတာအဲ့ဒီဆင်းရဲဒုက္ခတွေမှလွတ်ကြပါစေလည်းငယ်တွေ့ကြုံပြီးတော့နေဆင်းရဲဒုက္ခတွေမှလွတ်ကြပါစေကရုဏာလည်းလုံးသွင်းနိုင်တဲ့မူရိတာနဲ့လည်းပြည့်စုံပြီးတော့နေတဲ့အတိုင်းပြည့်စုံမြဲပြည့်စုံနေကြပါစေလုံးသွင်းနိုင်တဲ့ဥပေက္ခနဲ့လည်းပဲအဲသူတို့ပြုထားတဲ့ ေကံယခုပစ္စုပန်ကံအတိုင်းပဲဒုက္ခတရားအတိုင်းပဲအဲဒုက္ခတရားကောင်းရင်လည်းကောင်းစားချမ်းသာနေမှာပဲဒုက္ခတရားမကောင်းရင်လည်းပဲမကောင်းစားမချမ်းသာပဲနေမှာပဲကာမတက္ကကာမလည်းကိုယ်ရင်ဥစ္စာရှိကုန်ကြီးဒုက္ခတရားအတိုင်းပဲဒီလိုလဲနှုတ်သွင်းနိုင်ပါလေအဲ့ဒါကတော့ခုတရားနာနေရင်လည်းနှုတ်သွင်းဖို့အကောင်းပါတယ်ဟိုဝိပဿနာတွေကတော့ကိုဘုန်းကြီးအတုပါတယ်မလို့ရှင်လို့ရုပ်အနေစာနာအနေစာဒါတွေတည်းမလို့ရှင်ဘူးအတုပါတယ်အဲကြောင့်မို့ အဲဒီဝိမေတ္တာကတော့အတုပါမှုအစ်စ်ပါပဲဒါကတော့နှလုံးသွင်းလို့ကဲမေတ္တာလေးပို့ရအောင်လို့ဆိုတာဝဲကောင်းတဲ့ဥစ္စာလေးအာလုံးသောတ attva တွေအာလုံးသောတ attva တွေဝေယံကင်းကြပါစေဝေယံကင်းကြပါစေအာလုံးသောတ attva တွေအာလုံးသောတ attva တွေဝေယံကင်းကြပါစေဝေယံကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုစိတ်နှပြကိုစိတ်နှပြဓမ္မချမ်းသာ၍ဓမ္မချမ်းသာ၍မိမိကိုယ်ခန္ဓာကိုမိမိကိုယ်ခန္ဓာကိုသက်ဆောင်နိုင်ကြပါစေသက်ဆောင်နိုင်ကြပါစေအလုံးသောတ attva တွေအလုံးသောတ attva တွေ

ကောင်းနိုင်ကြပါစေတွေ့ကြုံနေစေဆင်းရဲအပေါင်းမှာလွန်မြောက်ကြပါစေတွေ့ကြုံနေစေဆင်းရဲအပေါင်းမှာလွန်မြောက်ကြပါစေအဲဒါစိတ်ထဲမှာလည်းအာရုံပြုလို့ရှိရင်မနာကောင်းတယ်

အလုံးသောသတ္တဝါတွေတွေ့ကြုံနေစေမြဲပေါင်းမှာသွမြောက်ကြပါစေအလုံးသောသတ္တဝါတွေတွေ့ကြုံနေစေမြဲပေါင်းမှာသွမြောက်ကြပါစေအလုံးသောသတ္တဝါတွေ တွေ့ကြုံနေစေမြေပေါက်မှာသူမြောက်ကြပါစေမိမိတို့ရရှိထားသောသံသာပေါင်းမှာမဆုတ်ယုတ်ပဲပြည့်စုံမြဲပြည့်စုံကြပါစေရရှိပြီးတော့ မ်းသာအပေါင်းမှာမဆွတ်ရုပ်ပဲပြည့်စုံမြဲပြည့်စုံကြပါစေအလုံးစုံသတ္တဝါတွေကိုရှိရခြင်းကိုရှိနေတဲ့ပြည့်စုံနေတဲ့သီဝဥစ္စာယရနာတွေနဲ့စပြီးတော့ချမ်းသာနေတာတွေအဲဒါတွေကမဆိုးချင်ကြဘူးတိုးပွားခြင်းတာတိုးပွားခြင်းတွေတော့ သတ္တဝါတွေအလိုအတိုင်းပြည့်စုံမြဲပြည့်စုံပါစေလို့လုံးသွင်းတာလည်းမနာကောင်းပါပဲအာလုံသောသတ္တဝါတွေရရှိပြီးတော့သီဝဥစ္စာသံသာအပေါင်းမှာမဆုတ်ယုတ်ပဲပြည့်စုံမြဲပြည့်စုံကြပါစေအာလုံသောသတ္တဝါတွေ ယ်တိုင်ပြုအပ်သောကောင်းသောကံမကောင်းသောကံလင်ကိုယ်ပိုင်ဥစ္စာကြည့်ကြပါရကားအဲဒါမေတ္တာကရုဏာမုဒိတာဥပေက္ခဆိုဒီမဥဒ္ဒရာတရားတွေနှလုံးသွင်းနေတာလဲဒီဝဲတဲ့တရားတွေမိဝဲတာပါပဲသိချင်းကမ္မထာတစ်ခုခုပဲကမ္မထာနှလုံးသွင်းတယ်အဲဒီကမ္မထာနှလုံးသွင်းနေတာဟာ ဒါမိဝဲတဲ့တရားတွေမိဝဲနေတာပါပဲအခုဒီကဝိပဿနာရှုနေတယ်ပေါ်တိုင်းပေါ်တိုင်းယုံနာအာယုံတွေဝိပဿနာရှုနေတယ်ပေါင်းတယ်ပိန်တယ်ထိုင်တယ်အတီးတယ်မြင်တယ်ကြားတယ်စသည်ဖြင့်သတိဥဒါတရား၄ပါးကိုပွားများပြီးတော့နေတာတွေလဲဒါအရာလဲမိဝဲတဲ့ဥစ္စာတွေမိဝဲနေတာပါပဲမိဝဲနေတာတွေပဲဒါတွေမိဝဲသွားခြင်းကုသိုလ်တွေမှပွားတာပဲကုသလရာတိတိဘိက္ခု ရုံဏတတိပဌာနာနာဧတံဒီဝဇနာမေဂဝေယံတို့ကုသလရာတိတိကုသိုလ်အပေါင်းစုဟူသောဧတံအင်းကြီးသည်သရုံဏတတိပဌာနာနာ၄ပါးသောတတိပဌာန်တရားတို့ဒီဝဇနာအမည်ပဲကုသိုလ်စုကုသိုလ်စုပုံကြီးဆိုတာဟာတဲ့တတိပဌာန်တရား၄ပါးရဲ့အမည်ပရိဒါန်တရား၄ပါးဟာဖြင့်ကုသိုလ်စုဝေးကြီးပဲပရိဒါန်တရား၄ပါးပွားနေတဲ့ပုဂ္ဂိုလ်ကကုသိုလ်စုဝေးကြီးတခါတည်း တစ်လုံးတစ်ထဲကြီးရနေတာဒီပြန်ဒါနကုသိုလ်တို့သီလကုသိုလ်တို့ဒီလိုကုသိုလ်လေးတွေကတော့သူခိုက်တာလေးတွေအတော်တာရတာကိုအမနာအထုတ်ရတယ်ဒါနကုသိုလ်တစ်ခုဖြစ်ပေါ်ရတယ်မလွယ်ဘူးအဲလူကြပေးကြရတယ်ရှိနေဦးမှာဖြစ်တာကအတော်လို့ရတယ်အဲသီလကုသိုလ်ကလည်းပဲမိမိကြောင်ကျင်ဖို့ရအကြောင်းတွေပေါ်လာတဲ့ခါကလာသီလစေတနာတွေ သောက်တည်ထားတဲ့မလွန်ကျူးပဲနေတဲ့ခံမိလားစေတနာတွေအောင်မြင်ထပ်ဆောင်သွားပြီ။ပြင်းခါကာလတော့စေတနာတွေအမြဲပြင်းနေတာမဟုတ်ဘူး။အဲဒီတော့သူကသူ့ဝေးကြည့်လိုက်မရဘူး။တတိပဌာန်ကတော့အသူ့ဝေးကြည့်လိုက်ရတယ်။ဒါနဲ့သူကသွားချောက်ပါကအမြဲပြထင်ပေါ်တိုင်းထင်ပေါ်တိုင်းအကုန်လုံးရှုနေရတာကိုအကုန်လုံးရှုနေရတော့သူကအချိန်မှဘယ်အချိန်မှအားမရှိပဲ။တစ်စက္ကန့်ကို တခါရှုတယ်ဆိုရင်တစ်ဆက်ကမှကုသိုလ်တရားတစ်ခုရနေတာပဲဒါအနည်းဆုံးပြောတာတစ်ဆက်ကဒီကြိမ်လည်းမကပါဘူးအနည်းဆုံးတစ်ဆက်ကတစ်ကြိမ်တစ်ကြိမ်ရှုနိုင်မှနိုင်လို့ရှိရင်တစ်ဆက်ကဆက်ကနဲ့ဆက်ကနဲ့ကုသိုလ်တရားတွေပွားနေဒါတော့10မိနစ်ဆိုလို့ရှိရင်ဆက်ကပေါင်း60ဆိုတော့10မိနစ်မှကကုသိုလ်ပေါင်းအချိန်60အနည်းဆုံးရ10မိနစ်ဆိုရင်600ရသွားတယ် တနာကြီးဆိုတော့သူကအများကြီးပေါ့သူကနိုင်ဆိုတော့အာ3300 3600 3300 3600ရမယ်อืมအများကြီးရတယ်အဲတနာကြီးဒီနေ့လုံးဆိုလဲတာမဟုတ်ဘူးကုသိုလ်တွေအဲဒါတွေကြောက်ပြီးကဏ္ဍနဲ့တွေ့ယူမယ်ဆိုအများကြီးရအဲဒါကြောင့်ကုသိုလ်စုပဲမြင်ရတာလည်းကုသိုလ်ဖြစ်တယ်ကြားရတာလည်းဖြစ်တယ်နားရတာလည်းဖြစ်တယ်စားပြရတာလည်းဒုတိယရတာလည်းဖြစ်တယ် အဲထိုင်းနေရတာလည်းဖြစ်သွားနေရတာလည်းဖြစ်ရနေရတာလည်းဖြစ်ဘယ်ကမှဘယ်ကမှအလိုမရှိဘူးအကုန်လုံးလက်ကလေးကိုွေးလိုက်ကုသိုလ်ဖြစ်စားလိုက်ကုသိုလ်ဖြစ်မျက်စိမှိတ်လိုက်ကုသိုလ်ဖြစ်ဖွင့်လိုက်ကုသိုလ်ဖြစ်ကြည့်ကြလည်းကုသိုလ်ဖြစ်နားတော်များကုသိုလ်ဖြစ်ကြားကြကုသိုလ်ဖြစ်မြင်ကြကုသိုလ်ဖြစ်အကုန်လုံးကုသိုလ်တွေဖြစ်နေနေရာတကာကုသိုလ်တွေဒေတာပင်ကြီးလိုပဲသူကကုသိုလ်တွေနေရာတကာဖြစ်အဲတော့သတိဓာတရား၄ပါးဟာကုသိုလ်စုကုသိုလ်ပုံပဲကုသိုလ်စုကုသိုလ်ပုံဆိုတာသတိပဋ္ဌာန်တရား၄ပါးပဲ

ဒိဋ္ဌိယသာဝရဆိုတာဘယ်လိုဟာလဲလို့ကြားမင်းကမေးတယ်တို့ကျုပ်။အဲဆိုရမယ်ဣန္ဒြိယသာဝရသုခဘေသောနိဣန္ဒြိယသာဝရသုခဘေသောနိ မိဝဲအားမိဝဲအားမအကွဲတည်းမအကွဲတည်းအာယုံ600အာယုံ600မိဝဲအားမိဝဲအားမအကွဲတည်းမအကွဲတည်းအာယုံ600မိဝဲအားမအကွဲတည်းအာယုံ လုံး6ခု6ပါးသောအာယုမျက်စိနဲ့မြင်ရတဲ့အသင်အာယုနားနဲ့ကြားတဲ့ဘာအာယုနှာခေါင်းနဲ့နားတဲ့အနံ့အာယုရတာတရားစားပြရတဲ့ရတာအာယုကိုယ်ဝတ္တုတိရတဲ့ဒွေတိအာယုသိကုကြံစီပြီးပြရတဲ့သဘောအာယုအာယု6ပါးကိုအဲဒီအာယု600မိဘဒါလည်းရှိသေးတယ်မမိဘဒါလည်းရှိတယ်မိဝဲအမအကွဲသည်တဲ့မိဝဲအမမိဝဲအမျိုးကွဲသည် အဲ့ဒါမမီရင်ပယ်ရမယ်မမီရင်ပယ်မီရင်တွဲမမီရင်တဲ့ဟာတွေကိုသွန့်ပယ်လိုက်ရမီရင်တာတွေကိုအဲမီတွယ်ရမယ်မီရင်တာတွေကိုမီတွယ်ရမီဝဲရအဲမီရင်တာတွေမီတွယ်လို့ရှိရင်ဘာဖြစ်တော့ဆိုတော့ဣန္ဒြေ6ပါးစောင့်စောင့်စည်းမှုကိစ္စပြီးပါသည်တဲ့စောင့်ွယ်ကိစ္စပြီးပြီဆိုရမယ် မမီရင်ပဲမီရင်တွေ့စောင့်ွယ်ကိစ္စပြီမမီရင်ပဲမီရင်တွေ့စောင့်ွယ်ကိစ္စပြီစောင့်ွယ်ကိစ္စ 6ပါးတွေအကုသိုလ်ဖြစ်ပွားစေရတဲ့ အသင်အပန်းအနာအရသာအတွေ့သဘောအာယုန်တွေကိုပယ်လိုက်ပါဓမ္မင်ကလျှောက်ပြီးတော့ရှားပြီးတော့မကြည့်နဲ့ပေါ့အကယ်၍မလွဲမကင်းတာတော့လည်းမြင်မှာပဲမြင်လို့ရှိရင်လည်းမြင်ကမြတွေရအောင်လို့ဒါနှလုံးသွင်းပြီးတော့ပြိရမယ်တတိနဲ့ပြိရမယ်ဒီလိုဆိုလိုပါတယ်ပြီးတော့မိတဲ့ဟာတွေကြတော့လည်းပဲအဲပါတွေကတော့မြင်

အရာတင်မဲ့အရာကိုရောက်အောင်အကုန်လုံးရောက်နိုင်တယ်ဒီလိုအကြောက်ပါကမြင်မြင်ကနဲ့ကြားကြားကနဲ့နာငါနဲ့စားကနဲ့ဒုတိကနဲ့သိကမြလေးရအောင်လို့ရှုပြီးသွားလို့ရှိရင်ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးအရိယာမဉာဏ်၄ပါးပူညာ၄ပါးသင်တိုင်းတက်ရဟန္တာဖြစ်ပြီးတော့သွားနိုင်တယ်အကုန်လုံးပြည့်စုံသွားနိုင်တာလေအဲတော့အိန္ဒိယသံဝရဆိုတာအကြံဉာဏ်အားဖြင့်တော့ဒီကသံဝရသီလလို့ခေါ်ရတာပဲဒီနေ့၆ပါး အပြည့်စုံလုံးအောင်ပိတ်လိုက်လို့ရှိရင်ဖြင့်ဝိပဿနာတွေလည်းအကုန်လုံးကြံပါဝင်ပြီးတော့ပြည့်စုံပြီးတော့သွားပါတယ်အဲအိန္ဒိယသံဝရပြီးသွားပြီသေရပညာဆိုနောက်ပိုင်းဒီကုန်းကျုပ်တော့ရှိပါသေးတယ်နည်းနည်းတော့ရှိသေးတယ်သူအမီမိကုန်းလေးတွေနဲ့ဖြီးလေးတွေနဲ့ရှိသေးတယ်နောက်တဲ့ကြောင့်မဆက်ဟောရဒီနေ့သိကြအောင်ဒီနေ့လည်းဒီတော့သက္ကပညာသုံး၌လာသောတရားဒေသနာတော်ယူဇာနာကမှာသာဓမ္မသနာကုသိုလ်ကံစေတနာတွေအစွမ်းအမှုပဲဝိတရားနာပရိသတ်သူတော်ကောင်းတို့သည် မိမိတို့သာနာ၌အာဝ6ပါးနဲ့စ၍မမိတင်သောတရားတွေကိုမမိဝဲပဲပယ်ကြားနိုင်ရသည်ဖြစ်မိတင်သောတရားတွေကိုမိဝဲကြလျက်ဝိပဿနာဉာဏ်ဤဆင်းနေပေါ်များကြ၍ဒီအခါသိဉ္ဇင်းရပြီသနိဗ္ဗာန်ချမ်းသာမြောက်မိမိတို့လိုရှိရသောမညာပူညာတို့ဖြင့်လင်းများသောဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း